ဒီနေ့1336ခုသဆုံလာပြီဗုဒ္ဓနေ့ဖြစ်တယ်ဒီသဆုံလာပြီဗုဒ္ဓနေ့မှာဘုန်းကြီးတရားဟောဝေရာကတော့အနုပဒသုတ်တရားတော်တဲ့။ဆောင်းမုတ်ကလေးတွေတော့ရရဲ့မှာနော်ဘုန်းကြီးတွေတော့မရောက်တော့အင်မမူးယူလာတယ် လူပိုင်းအပူသလားမပူရင်နေပြီအပူရင်ဟမ်ပူကလားဟုတ်ကဲ့ဒီမှာမရောက်တော့ခါတိုင်းကလည်းတော်တော်ရောက်တော့ပြီးမှပြီးရတော့အောင်ဒီမှာမူယူတာကြီးရတဲ့ပုံကောင်းတော့ပေါ့မှားတာရှိနေတယ်ရှင်အနုဘရာသုတ်တန်တရားတော်ဆိုတာနည်းနည်းပါတယ်မနာနည်းနည်းပါတယ်စင်္သာရိမုတ်တရားဝိပဿနာရှုပုံကိုဟောတာ မြတ်စွာဘုရားကရှင်သာရိပုတ္တရာရဲ့ဂုဏ်တွေချီးကျူးပြီးတော့ပါဏိတော်ဘိက္ခွေသာရိပုတ္တောဘိက္ခွေယံတော်သာရိပုတ္တသာရိပုတ္တရာရိပါဏိတော်ပညာရှိပေ၏မဟာပညာအကြီးသောပညာနှင့်ပြည့်စုံ၏ဘုသူပညာအမျိုးမျိုးသောဉာဏ်ပညာနှင့်ပြည့်စုံ၏ဟာသပညာရှင်သောပညာနှင့်လည်းပြည့်စုံ၏သဝနာပညာသင်သောပညာနှင့်လည်းပြည့်စုံ၏

ဧကဝေယံတို့သာရိပုတ္တသာရိပုတ္တရာသည်အဒမာသံလာွယ်15ရက်ပါလုံးအနုပဒဓမ္မဝိသဝိပဒနာပုဂ္ဂိုလ်စဉ်တိုင်းတရားတို့ကိုရှုခြင်းဟူသောဝိပဒနာကိုဝိပါဒတိရှုပေ၏ရှုတင်ရှုလိုက်တဲ့တရားတွေကို အစဉ်တိုင်းရှုတာအနုပဒအနုပဒပုတ်စဉ်တိုင်းရှုတယ်အဲဒီအနုပဒဓမ္မဝိပဿနာကိုသင်္သာရိပုတ္တရာလာွယ်35ရက်ကာလပတ်လုံးရှုတယ်ဇမ္မာမောက္ကလံနဲ့သင်္သာရိပုတ္တရာတို့ကအတူတူပဲမြတ်စွာဘုရားသာသနာတော်ရောက်လာကြတယ်

သူတို့ရဲ့တပည့်တွေကတော့အဲဒီတရားဝဲမှာပဲရဟန္တာပြကြသူတို့ကတော့ဧကတာဝကတွေနော်ယုတ်တရက်ညာမရင်ကျသေးတာနဲ့ရဟန္တာမပြကြသေးဘူးရှင်မမောရံက15ရက်အဲ9ရက်ပါလုံးနဲ့ဒီရအားထုတ်ရတဲ့ဉာဏ်တာပြစ်အဲ့ဒါဟောပြီးသွားပြီဒီနေ့ ရှင်သာရိပုတ္တရာက15ရက်တောင်မကဘူးအဲဟိုတင်9ရက်တောင်မကဘူး15ရက်အားထုတ်ရတယ်။ဘာဖြစ်လို့ဒီလိုအားထုတ်ရကြတော့ဆိုတော့ရှင်သာရိပုတ္တရာကပညာကြီးတော့ကိုရှုသိရှုလိုက်တဲ့တရားတွေအသေးစိတ်အကုန်လုံးလျှောက်ပြီးတော့ရှုနေတာနဲ့ဒါနဲ့15ရက်ကြာသွားတယ်လို့ဆိုတယ်ဆိုတော့ မမောရတရားအထုတ်ကုန်ကတော့ဘာဝကတော့သုံးသပ်တဲ့တရားမှာယတိယတိယာဥပ္ပိလင်တော်ဝိယာယတိယာတောင်ဝေးဖြင့်ဥပ္ပိလင်တော်ဝိယာထောက်ပြီးတဲ့ခဲ့လို့တဲ့တောင်ဝေးထောက်ပြီးသွားတဲ့ပုဂ္ဂိုလ်မှာတောင်ဝေးထောက်မိတဲ့နေရာနဲ့မထောက်မိတဲ့နေရာထောက်မိတဲ့နေရာလည်းလည်းပေါ့အဲတောင်နဲ့တောင်လောက်မှာ

သင်္သာရိပုတ္တရာအပြည့်စုံလိုက်ပြီးတော့ရှုနေလို့သိကြရဲသင်္ဃာရဲ့ကြာမှာညာနာဖြစ်တယ်ဒါတရီတံဘိက္ခဝေသာရိပုတ္တသာအနုရဓမ္မဝိပဿနာယဟောတိဘိက္ခဝေယံတို့ဤသာဤဆိုလန်သောစကားတွေကသာရိပုတ္တသာသာရိပုတ္တရာယနုရဓမ္မဝိပဿနာယ

ပါဠိလေးတွေယူရတာပါဠိပါဠိယူမှဆိုတာအဓိပ္ပာယ်ရှိပါဠိမျိုးပဲနဲ့သင်ပြောသွားတယ်ရပါတယ်သင်ပြောသွားတော့သိပြီးတော့မပေါ်လွင်ပါဠိလေးယူမှညိုကြလက်တဲ့ကောင်းတယ်မှာဤရာဘေကွေပါရိဗုဒ္ဓဝိဇ္ဇာကာမေဝိဇ္ဇာကုသလေရမေသာဝိတရံသာဝိဇ္ဇာရဝိကသံပိပိသုခံပထမံဇာနာဥပါဒံပိစ္ဆဝိဟရတိဘေကွေယံတို့ဤရာဤသာသနာတော်၌ပါရိဗုဒ္ဓပါရိဗုဒ္ဓယာရိ

မြေဝရဏကိစ္စခြင်းကြောင့်ဖြစ်သောပိတိဒုက္ခအဲနှစ်သိမ့်ဝမ်းမြောက်မှုပိတိသိချမ်းသာမှုဒုက္ခလည်းရှိသောပထမဇာနာပထမဇာနဥပဒမေဇာယဝရတိနေ၏ပထမဇာကိုဝင်စားတယ်ဒါပါပဲပထမဇာကိုဝင်စားဝင်စားတော့ပထမဇာစိတ်ကလေးဖြစ်တာကိုပြောတာဇာဆိုတာဘာလို့ဆိုရင်

ကာရွယ်ရှုဇံဟုခေါ်ဝသည်သံမုဒဲမပါဘူးနော်ဒါအလို့ပဲသူဆိုင်သမှုကာရွယ်ရှုဇံဟုခေါ်ဝသည်သူဆိုင်သမှုကာရွယ်ရှုဇံဟုခေါ်ဝသည်တိုင်းဆိုရမှာ ရူပနိစ္စနဲ့အာယုံကိုစုပ်ပြီးတော့ယူနေတာတဲ့ပထဝီပထဝီပထဝီကတိုင်းဆိုရင်အဲဒီလိုပဲကတိုင်းအာယုံမှာစိတ်ကလေးကာပြီးကတိုင်းထဲမှာစိတ်ကလေးဝင်နေတယ်လို့စိတ်ကလေးငြိမ့်သက်ပြီးပြီးနေတာပဲဇံခေါ်တယ်အဲအာနာပါနနမိတ်မှာလည်းပြီးနေဇံပဲ ဧသာလောမနခာဒန္တာတသောသမေမူညင်းလက်သက်ရှိတဲ့သွားအရေးအဲဒီကုဋ္ဌာသားတွေမှာလဲကုဋ္ဌာသားနမိတ်တွေမှာတည်ပြီးတော့နေတာဇာမေဒါလေးတွေစူးစိုက်ကျူစိတ်ကလေးငြိမ့်ကြည့်နေလို့ချင်းစူးစိုက်သမှုကာယေကျူဇံဟုခေါ်သည်အာယုန်တစ်ခုကိုစူးစိုက်တဲ့ကပ်ပြီးတော့ကျူနေတာတည်ငြိမ့်နေတာကိုဇာတဲ့

အဲအခုပထမဇံကိုပထမဆုံးဇံကိုဝင်စားပြီးတော့နေတယ်ပထမဇံဆိုတာဘာတွေတော့ဆိုတော့ဝိတဝိသရာပိတိဒုက္ခဧကဂတတိအဇိုင်ငံ၅ပါးပေါင်းကိုပထမဇံဟုခေါ်သည်ဝိတအာယုံကိုကြာစီမှုဝိသရာအာယုံကိုသုံးသောဆင်းရဲမှုပီတိအာယုံနဲ့နှစ်ပင်အာရသဘောကြပြီးတော့ဝါမြောက်နေတဲ့သဘောဒုက္ခ အဲဒီအာယုံလေးနဲ့စိတ်ချမ်းသာပြီးတော့နေတာဧကကတာအဲဒီအာယုံလေးမှာတည်ငြိမ်ပြီးတော့နေတာအဲဒီငါးခုအပေါင်းနဲ့ပါပဲဆိုသူဆိုင်သမုကရေကျူဆောင်ခေါ်ဒီအဲဒီပထမဇာလေးဝင်စားတယ်ဝင်စားတာဒီပထမဇာဖြစ်ဖြစ်တာပဲအဲကိုဇာကိုရတာတဲ့ဇာဒီပထမဇာဖြစ်စင်မယ်ဆိုရင်ပထမဇာနှလုံးသွင်းလိုက်ရင်အဲဒီဇာဖြစ်လာတာအဲဒီစိတ်ဖြစ်လာတာပဲ

နောက်ဝိပဿနာက သမာဓိကအားကောင်းလာတော့မသွားပါဘူးငြိမ်သွားတယ်အဲအခုလည်းပဲဇာရုတဲ့ပုဂ္ဂိုလ်လည်းဒီလိုပဲပထဝီပထဝီပထဝီဆိုပြီးတော့ပထဝီကတိုင်းနှလုံးသွင်းလူကတိုင်းနှလုံးသွင်းတဲ့သူဟိုဒီအာယုန်တွေထွက်သွားတာပဲကာမအာယုန်တွေကြောက်ပြီးကျမ်းသာပဲဒီပါလေအဲကျူပါများလို့သမာဓိအားကောင်းလာတဲ့ခါကျတော့မသွားအောင်အဲဒီပထဝီအာယုန်ထဲမှာစိတ်ကလေးကြီးငြိမ်ပြီးတော့နေတယ်အဲဒီလိုခါ

နိဝရဏကကာမိသနာနိဝရဏတခုတည်းမဟုတ်ဉာဏ်သာတွေကဇာဘာရသိဆိုးသောသိจิตသာသူကအကုသိုလ်တရားတော့ဟောထားတယ်ဘုလည်းကျင်းရတရားတို့ဘာသာပုဂ္ဂိုလ်တွေဆိုမှမကောင်းအဲဒီမှာသိจิตသိဆိုးတာလည်းကြီးတာပဲကိုကြီးကမသိလျော်တဲ့အာယုန်တွေသွားစဉ်းစားမိတဲ့သိဆိုးတာပဲဒေါသဖြစ်တယ်အဲဒါကြီးကျင်းရမှာတရားတော်နေအခု မရမသာမှာအဲ့ဒါမရှိဘူးတဲ့ကြာပါလားဒေါသလည်းကင်းတယ်ဤနာမိတ်တာထိုင်မဲ့ပြင်းရင်မှုလည်းကင်းတယ်တရားတို့ကျူးမှန်လည်းကအဲဆရာရော့လာတဲ့ခါလေးရှိတယ်ထိုင်နိုင်တယ်အဲဒီနာမိတ်တာအင်္ဂလိပ်ရှင်ဟာလည်းပါလို့ရှိတယ်အခုတရားတွေအကုန်လုံးမရှိဘူးတဲ့ဒီနာမိတ်တာစိတ်တိုင်းမှာရော်ရဲမှုမရှိအင်္ဂလိပ်ရှင်လည်းမရှိဘူးပြင်းနေတယ်

မာဓိကကောင်းနေတော့အဲ့ဒီချိန်မှာပြမမဖြစ်ဘူးအဲ့ဒါကိုဝိဇ္ဇာအကုသိုလ်တဲ့အကုသိုလ်တရားကျန်တဲ့និဝရဏအကုသိုလ်တရားတွေလည်းကျင်းတယ်ပါဝိတကကြာစီမှုလည်းရှိတော့ပါဝိစာရံစဉ်းစားအဲသုံးသဆင်ញင်မှုလည်းရှိတော့အဲပသုကတိုင်းအာယုံလေးကိုအာယုံလေးစီကိုစိတ်ရအောင်လို့စိတ်ပို့ပေးနေတယ်အဲဒီ ကြာမြင်မှုကလည်းရှိတယ်ဒီရတဲ့အာယုံနဲ့ပေါ်တဲ့အာယုံနဲ့သာဂတာကနှလုံးသွင်းတဲ့သုံးသပ်တဲ့သဘောတွေလည်းပါတယ်ဒီမှာဝိဝေကကံနိဝရဏကိစ္စချင်းကြောင့်ဖြစ်သည်ပိဋိဒုက္ခံပိဋိဒုက္ခလည်းရှိတော်နိဝရဏကျင်းတော်ကိုပိဋိဒုက္ခဖြစ်တာပဲအခုတရားထုံးတဲ့ပုဂ္ဂိုလ်တွေကအဲဒီတရားတော်သွားတဲ့စိတ်တွေမရှိတော့ဘူးမှားတဲ့အာယုန်နဲ့မသိကလေးကြိုက်ကြနေပြီဆိုအဲဒီခါမှာ နိဝရဏတွေကျင်းတာမာရအာယုန်နဲ့မသိမာရအာယုန်နဲ့မသိကိုင်းနေနိဝရဏကျင်းရပြီဥဇာရသမารိပဲသိဒဝုဒ္ဓတိဖြစ်တယ်အဲဒီအချိန်မှာပီတိရဖြစ်တယ်ဟိုတန်းကျိုးစင်းစင်းလေးတတိမွင်းထားတာလေးနဲ့နည်းနည်းကစပြီးတော့ဖြစ်လာတတ်တယ်လို့အဲပီတိဒုက္ခတဲ့စိတ်ထဲမှာလည်းရှင်ပြရှင်လန်းလို့ဤနေလို့

စိတ်ချမ်းသာပြီကိုယ်လည်းချမ်းသာပြီးတော့နေပြီပီတိဒုက္ခလည်းရှိတော့ပထမဇာနာဥပါဒံမေဇာဝိရတိပထမဇာန်ကိုဝင်ရောက်နေပြီပထမဇာန်ဖြစ်ပြီပထမဇာန်သိကူးလေးပေါ့အဲသူကသူရှုနေကြအာယုန်လေးနှလုံးသွင်းရတယ်ရှုနေကြအာယုန်လေးစိတ်ကလေးကပ်ကနေတီးနေတာဇာဝင်သားတာပါပဲသူစိတ်သမှုကာယေရှုဇာမှုခေါ်သည်အခု တရားထုတ်ရတဲ့ပုဂ္ဂိုလ်တွေလည်းကိုယ်နှလုံးသွင်းနေတဲ့အာယုန်လေးစီရောက်သွားလို့ရှိရင်အဲဒီဇာသဘောမျိုးပဲနှလုံးသွင်းလို့ရတယ်ဘုရားအာယုန်တော့ဘာလို့နှလုံးသွင်းရအခုကတော့ကတိုင်းစကြည့်တော့သူသမထအာယုန်နမိတ်ကိုနှလုံးသွင်းတဲ့အဲဒီအာယုန်နမိတ်ထဲမှာစိတ်ကလေးပြည့်ဝင်သွားတယ်လို့ကတီးနေလို့ရှိရင်အဲဒါဇာမယ်ဇာဝင်သားပြီအဲဒီဇာမှာဝိတက်ဉာဏ်သိမှုလည်းပါတယ်အာယုန်ကိုကြားရတယ်မကြမ်းမဲလည်းမဖြစ်ဘူး ဝိสารရဲ့သုံးသဆင်းရဲမှုလည်းပါတယ်ပီတိနေတဲ့အာရမှုဝမ်းမြောက်မှုဒါလည်းပါတယ်ဒုက္ခသိချမ်းသာမှုကလည်းပါတယ်အကြက်ကတာသုစိတ်တည်ကြည်မှုကလည်းပါတယ်အဲဒီ၅ပါးပေါင်းမှာသာမယ်ဆိုအဲဒီဇာတိဖြစ်တဲ့ခါကလာရေဇပထမေဇာနေဓမ္မဝိတေကောဇာဝိဇာရောဇာပိတိဇာဒုက္ခဇာဧကကတာဇာအသိတိကကတာဇာ

ဝိဇာရောသာသုံးသာဆင်ခြင်တဲ့ဝိဇာရလည်းပါတယ်ပီတိသာနှစ်သိမ့်ဝမ်းမြောက်တဲ့သဘောလေးလည်းပါတယ်ဒုက္ခင်းစစိတ်ချမ်းသာမှုသဘောလေးလည်းပါတယ်စိတ်တကယ်ကြရာသာစိတ်ဤတခုရီတော့အာယုံ၌ကြီးငြိမ်တဲ့သဘောလေးလည်းပါတယ်သုစိတ်တည်မှုသဘောလေးလည်းပါတယ်ဒီကသံဆိုင်က၅ပါးကိုသိဥစွာထုတ်ပြနောက်ပြီးတော့ဒါရင်မကဘူးတဲ့ဖတ်တော့အာယုံနဲ့စိတ်နဲ့တွေ့သွားတာကတိုင်းအာယုံမှာစိတ်ကတွေ့သွားတာ

ဒါတရားကိုအားဖြင့်ရတူတူပါပဲဝေဒနာခံစားမှုလည်းပါတယ်ပညာမှတ်သားမှုလည်းပါတယ်သာသောဝေဒနာပညာစေရနာဆိုတဲ့ဖြစ်စောတိုက်တွန်းမှုလည်းပါတယ်အဲဒီအာယုံသက်ဝင်ပြီးတော့ပြအောင်လို့တိုက်တွန်းနှုတ်ဆောင်မှုတွေပါတယ်စိတ်ဆိုတာလည်းပါစိတ်ကတော့အများသိနေကြတာစိတ်ဆိုတာဗမာကတော့စိတ်ဆိုတာစိတ်တစ်ခုပဲနားလည်ကြတဲ့စိတ်တိတ်တွေစိတ်နဲ့သင်တဲ့တရားတွေ သိပြီးတော့နားလည်ကြပါဦးသင်္ကြန်တွေပါတယ်သင်မှဒီတရားတွေပါတယ်နားတဲ့ခါကျမှပါတယ်တွေ့ရတာနည်းနည်းနည်းနည်းပါတယ်ဒီတရားတွေအသေးသေးလိုက်ပြီးပြီးဖို့ဒီမလွယ်ပါဘူးသူကအဲဒီတော့ဘုရားကဇာယင်္ဂါက၅ပါးအခုသတ္တဝေဒနာဉာဏ်စေရနာသိဒီက၅ပါးကို30ကြည့်ပါလိမ့်မယ်နောက် သံတော်သန္နာလည်းပါတယ်အဒီမောခောအဒီမောခလည်းပါတယ်သန္နာဆိုတာကတော့ပြုလိုကမြတ်သဘောအာယုပြုလိုကမြတ်ပြုလိုကမြတ်နှလုံးသွင်းလိုကမြတ်သဘောပါတယ်အဒီမောခအာယုကိုဆုံးဖြတ်တဲ့သဘောလည်းပါတယ်ဝိရိယကြောင့်ညဆိုင်အာထုံမှုဝိရိယလေးလည်းပါဝိရိယမပါလို့ရှိရင်ဘာမှမဖြစ်ဝိရိယဆိုတာပါရတယ်

ပတိအမှတ်ရတဲ့သတိနည်းနည်းပါတယ်ဒါကတော့ဝိပဿနာသတိမျိုးတော့မဟုတ်ဘူးသူဇာအာယုံမှားရတာပဲဥပေက္ခာဆိုတဲ့အညီမျှရှုမှုလည်းပါတယ်သစ္စာနိစ္စတာခေါ်တယ်ဒါကတရားမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေဆိုဒီတတ္တမိစ္စတာကအလယ်လညီမျှတဲ့သဘောတွေသိဖို့မနာခဲရင် အဝိပဿနာတရားထုတ်တော့ဥရိယပြညာရောက်တဲ့ခါကလာကြောင်းညာမဆက်ရဘဲနဲ့အတိလေးတွေရှင်းနေတာတွေ့ရတယ်။အညီမြရှင်းတာဟိုဘက်မလိုက်ဒီဘက်မလိုက်ဘူးတခါတည်း။အညီမြသွားတယ်။နွားနဲ့ကောအညီမြသွားနေတော့နွားမုန်းတဲ့သူကသဲသမားဘာမှမမောပါဘဲနဲ့မိတ်ပြီးတော့လိုက်နေရတယ်လို့ပဲသူအညီမြရှင်း။အဲ့ဒါတရားထုတ်ဘူးတဲ့ပုဂ္ဂိုလ်ဥရိယပြညာစတဲ့ရောက်လို့ရှင်းတာပြီးတာပဲ။အာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေဆိုရင်စားတယ် ဘုံသာတွေနေရာနေမလို့ကိုယ်တိုင်တွေ့မသိပါဘူးသိနာမလဲသဘောပေါက်ဘူးဆိုစာရဲကပါတဲ့အတိုင်းပဲပြောနေတယ်အဲဥပ္ပခါရပါတယ်မြင်ရရှိမှုတွေပါတယ်ဝေဒနာမဟုတ်ဘူးဥပ္ပခါမနတိကာရောနှလုံးသွင်းမှုတွေရတယ်ပါတယ်အာယုနှလုံးသွင်းမှုပါတယ်အဲ့ဒီက6ပါးအဲ့ဒါပေါင်းလို့ချင်းအလုံး16ပါးရှိတယ်ရှင်သာရိပုတ္တရာဝိပဿနာရှိတဲ့တရား16ပါး

အလုံး15ဥပါပဲဒီကူကတော့ဒါကြောင့်ကိုပန်းကြပြီးတော့ကျူးနိုင်တဲ့အာသာထောသာရိပုတ္တရာအာဒေရမကို16ပါးသောတရားတော်သည်ဝိဒါဝသိယကုံနေဖြစ်တာလံဥပိသံတိဖြစ်ကုန်ဝိဒါဝသိယကုံနေဖြစ်တာလံဥပါဒဏိဒီကုန်ဝိဒါဝသိယကုံနေဖြစ်တာလံအဘာရငေသံတိချုပ်ပြောခြင်းသို့ရောက်ကြလေကုန်၏ အဲဒီသစ္စာဝါဒတရားတွေသင်္သာရိပုတ္တရာဖြစ်တာလည်းပြီးတာပဲပြီးနေတာလည်းပြီးတယ်ပြည့်သွားတာလည်းပြီးတယ်အဲစစ်စဲမှာလည်းမပြီးပဲနဲ့မဟုတ်သိတာပဲဒီစဲမှာလည်းမပြီးပဲမဟုတ်သိနေတာပဲစစ်စဲမှာလည်းမပြီးပဲနဲ့မဟုတ်သိနေတာပဲအဲ စအလေဆိုအကုန်လုံးသိရတယ်ဆိုလိုတယ်ဥပတိနဲ့ပုံသိနေတာအဲဒီသုတ္တန်ကြီးရာဖြင့်ယောဂီတွေခုရှုတော့ရှင်းပါတယ်ဆိုတာကအနာရှင်းနေတယ်အကုန်လုံးသိနေတာပဲကောင်းတာလေးစလည်းသိအလေလည်းသိအဆုံးလည်းသိပင်သာလေးစလည်းသိအလေလည်းသိအဆုံးလည်းသိကိုယ်တာလေးဆန်းတာလေးအဲစိတ်ကူးတာလေးညောင်းတာလေးကူးတာလေးနားတာကျင်တာလေးစပေါ်လာတယ်ပြီးတာပဲကြောက်သွားတယ်ပြီးလေပိုင်းလည်းပြီးတာရုပ်ပြမကြောက်သေးခင်လေပိုင်းပြီးတယ်သမထနာညာပိုင်းမှာလေပိုင်းပြီး

ဖြစ်တာကိုလည်းပဲသိတယ်ဖြစ်သေးလည်းသိတယ်ဘယ်နဲ့လို့သိရောပြည်စေပြည့်သေးလည်းသိတယ်ဘယ်နဲ့လို့သိရောစိတ်ပူလေးတစ်ခုရှိရင်တော့တိုက်ရဲ့သူကစိတ်ပူလည်းမရှိဘူးတဲ့စိတ်ပူမရှိတော့ဒီစိတ်ကလေးဖြစ်နေတော့ဒီစိတ်ကလေးရဲ့ဖြစ်တာကိုလည်းသိဒီနေတော့လည်းသိပြည့်နေတော့ဒီစိတ်ကလေးကိုယ့်ဟာကိုဒီစိတ်ကပဲကိုယ့်ဟာကိုပြန်ပြီးပြီသလားဒီညာကကိုယ့်ဟာကိုပြန်ပြီးသလားဒီလိုလည်းသိလို့မဖြစ်ဘူးတဲ့သူကဒီစိတ်ဒီညာကဘာအာရုံပြုနေလဲဆိုတော့ ကတိုင်းအာယုံပဲပထဝီစရတော့ကတိုင်းအာယုံပရိပါဏမိတ်ပဲအာယုံပြုတယ်ကိုယ်စိတ်ကိုပြန်ပြီးအာယုံမပြုနိုင်ဘူးအဲဒီတော့ပြည့်စဲတည်စဲပြည့်စဲမှသိတယ်ဆိုတာဘယ်လိုလုပ်သိတာတော့မေးကြကြည့်ပါသာကအပြီးမှလေ့လာနေတဲ့ပုဂ္ဂိုလ်တွေတွေကယောဂီတွေတွေကလည်းရှင်းပါတယ်ရသော်ပြဟောတာသုဒ္ဓံဒေသနာပဲသုဒ္ဓံဒေသနာကတော့ယောဂီတွေအထုထားတာနဲ့ကိုက်တယ်သူကကြည်ရင်နဲ့ဖြစ်နေတာဟော ရှင်းတဲ့နောက်တော့ရှင်းတဲ့နောက်ပဲမြင်မြင်နဲ့မှလိုက်မြင်တာလေးဖြစ်ပေါ်ပြီးကြောက်တော့ပြီးတာကြားရင်ကြားတယ်မှကြားတာလေးဖြစ်ပေါ်ပြီးကြောက်တော့ပြီးတာဒီတိုင်းနဲ့လို့သင်ရတယ်ဒီတိုင်းနဲ့တော့ဟုတ်တော့မဟုတ်ဘူးရှုတာကတော့နောက်တော့ကြားတယ်ဒါပဲမဲ့လို့ယောဂီဘုရားနေရာချင်းတဲ့ဒီတိုင်းနဲ့လို့သင်ရတယ်သင်္သာရိပုတ္တရာမှလည်းဒီလိုပဲဒီနည်းနဲ့ပြီးတာအဲဖြစ်ပေါ်စဉ်ကသင်ကြားရလို့တဲ့အာယုဏဝုဒ္ဓသင်ကြားလို့တဲ့ဒါကြောင့်မို့ ဇာစိတ်ကလေးဆုတ်သွားတဲ့ခါမှပြန်ပြုတာပါပြုတာဇာစိတ်ကလေးဖြစ်တယ်လို့ပဲပြုလို့ဖြစ်ဒီမှာတော့ဇာစိတ်ကဟိုပဂတိမြင်တဲ့စိတ်ကြားတဲ့စိတ်တို့တခဏလေးမဟုတ်ဘူးက10မိနစ်လည်းပဲကြာအောင်နေနေနဲ့2မိနစ်3မိနစ်4မိနစ်5မိနစ်ကိုထားရင်ဟိုလိုကြည့်ရင်ထားခြင်းတော့သူကထားလို့ရအဲတော်တော်ကြာကြာလေးပြီးပါတယ်ထားပါတော့10မိနစ်ဆိုရင်ကိုမနေဘူးအဲ20က30ကဆိုလည်းမနေဘူးအဲ့ဒါလေး ဤပြီးတော့ဇာစိတ်ကလေးဖြစ်ပြီးတော့ဇာစိတ်ဆုံးတာနဲ့ဇာစိတ်ကိုပြန်ပြီးဝိပဿနာကျူတယ်အဲဒီတော့ကျူတဲ့အခါကျူတဲ့စိတ်ကနောက်ကျနေတာပဲဆိုတော့ဖြစ်တာလည်းပဲပြီးနေတော့ဖြစ်တယ်ပြီးတာလည်းပြီးနေတော့ပြီးတယ်ပြက်တာလည်းပြီးအဲပြက်တာလည်းပြီးနေတော့ပြီးနေရင်းနဲ့ပဲပြက်သွားတယ်ဆိုတာဘယ်နဲ့လို့ဖြစ်တော့လို့မေးကြကြည့်တော့ ဒါကသံဃာထမှာရှိတာပါပဲဒါမှရှိလိုက်တော့သုဒ္ဓနိယအဖြစ်တော့ယောဂီပုဂ္ဂိုလ်ကယခုလောလောဆယ်ဖြစ်နေတယ်လို့ပဲဒီခုလောလောဆယ်ပြည့်နေတယ်လို့ပဲအဲဒီလိုသင်ကြားတယ်ဒါကတယောက်ကလာပြီးတော့မေးဘူးလေညောင်သုံးသွားတရားဟောတော့မှဆိုရင်ဒါတယောက်ကသူအာထုတ်တာသူအာထုတ်တဲ့နေရာတော့တခြားကပြီးပါပဲဒါမှလည်းသူ့မှာရှိက စိတ်အဖြစ်ပြင်းနဲ့ရှုတဲ့စိတ်ဖြစ်ပြင်းနဲ့ကြိမ်နဲ့တကြိမ်နဲ့ကြတယ်လို့တော်လာပဲတော့အဲဒီလိုသိအောင်ရှုနေရင်တော်တာပေါ့လို့အဲရှင်းရစိတ်ရှင်းတာပြတာနဲ့သိတာနဲ့နောက်ကနောက်ကသိတာနဲ့အကြိမ်နဲ့ရှင်းတယ်ရှင်းစိတ်နောက်စိတ်ရှားပြီးကြွယ်ရမှာမကြွယ်ဘဲနဲ့ရှင်းလို့ဒီလိုသိရမှာပဲသုဒ္ဓနိယဒီလိုသိတာပဲအဲဒီလိုသိတာကိုယောဂီတွေလည်းဒီလိုသိတာပါပဲအဲဒါ၁၆ပါးသောတရားတွေ အသေးသေးပိုင်းချနိုင်တယ်အသေးသေးပိုင်းချနိုင်တယ်အဲ့ဒါလေးတွေကသံဃာလေးတွေဆိုကြအောင်နေလို့ဆိုဝေလုံးအကြည့်ကသမှုတွေတော်တော်များသွားရင်နဲဘူးလို့သာရိပုတ္တမြတ်တေရနုဂရဝိပါဒနာရှုကုန်မှာဒါကမြတ်စွာဘုရားဟောတဲ့စကားကိုငုံမိအောင်လို့သံမိုးလို့ထားခါတိုင်းသံမိုးမျိုးတော့မဟုတ်ဘူးသူကတမျိုးပဲ သာရိပုတ္တမြတ်ထေရနုရဝိဝဒနာရှုကုန်မှာကာမထလင်ဇံစိတ်တွင်ပါဝင်သမျှရှုနိုင်မှာတဲ့။အဲဆိုကြသောသာရိပုတ္တမြတ်ထေရနုရဝိပဒနာရှုကုန်မှာသာရိပုတ္တမြတ်ထေရနုရဝိပဒနာ ကုကုန်မှာအဲဆိုတော့မှာရှင်မြတ်အနုဘရဝိပဿနာရှုပုံက ခုပြောမယ်လို့ဆိုလိုပါတယ်ဇာမထလင်ဇံစိတ်တွင် ပါဝင်သည်မြရှုနိုင်ပါဆိုဇာမထလင်ဇံစိတ်တွင်ပါဝင်သည်မြရှုနိုင်ပါဇာမထလင်ဇံစိတ်တွင်ပါဝင်သည်မြရှုနိုင်ပါ ခြင်းပါဝင်တာတွေကိုဇာမထထားခြင်းပြန်ပြီးရှိနိုင်တယ်။ဇာစိမ့်နဲ့တကောင်းဤဖြစ်တဲ့တရားတွေဟောတယ်အားလုံး16ပါးထုတ်ပြတာ။အဘိဓမ္မာနည်းနဲ့16ပါးမသာသေးဘူးအများကြီးရှိတယ်အဲ့ဒါတွေလည်းရှင်းပြအောင်မလို့။ဒါကသုဒ္ဓဏီမြတ်စွာဘုရားဟောတာဘယ်လောက်ပဲစင်္သာရိပုတ္တရာကျူတာဘယ်လောက်ပဲကြံနေတယ်ဆိုတာတရားတွေတော်တော်ကြားနေတယ်အဲဘာတွေတော့ဆိုဝိတေဝိသရာပိတိဒုက္ခဧကကတဤငါပြမပါပသံပင် အဲဒါပထမဇာပထမဇာဆိုသည်၅ပါးသောတရားပဲအဲဒါဆိုရမယ်ဝိတဝိစာရာပိတိဒုက္ခဧကရတာဤငါးပြာမပ္ပပဇာမေဝိတဝိစာရာပိတိဒုက္ခဧကရတာ ငါးပြာမပါပသံမင်ဝိတေဝိသရာပိတိဒုက္ခဧကဂတာငါးပြာမပါပသံမင် ဇန်တရားကူက၅ခုဝိတေဝဇာရတိဒုက္ခဧကဂတတာသမဇန်တရားကူ၅ပါးဒီ၅ပါးပြီးထားလို့ရှိရင်ဒုတိယဇာကြတော့ဝိတဝိသရာနှုတ်ပိဋိဒုက္ခဧကရတာ၃ပါးတတိယဇာကြတော့ပိဋိတခါတာနှုတ်လည်းဒုက္ခဧကရတာ၅ပါးသရုပ်ဇာကြတော့ဒုက္ခအစဧကဥပ္ပခါထည့်ပြီးတော့ဥပ္ပခါနေဧကရတာ၅ပါးဒါရေကိုယ်တွေတွေ့လို့လွယ်သွားတယ်ဒါလေးရတယ်လို့ဇာဇာ၄ပါးဆိုတာဒီတရားတွေပဲ

မသဝေဒနာပညာစေရနာမနတိကာရငါးဝါပညာစိတ်တိုင်းတွင် တော်မှာတော့ဖသဝေဒနာစဉ္ညာစေရနာစိတ်ဆိုပြီးဖသတေသမကတရားဖသလည်း၅ခုနဲ့ဆိုတဲ့တရားတွေဆိုပြီးတော့ဒီလိုထားစိတ်လည်းပါတယ်အခုတော့စိတ်ကိုပြီးတော့နောက်ဆုံးမှာချက်ဒီမှာမနတိကာရဆိုအဲဒီဒီဟာဒီ၅ငါးပါးသောတရားတွေကစိတ်တိုင်းမှာရှင်းတာဇန်စိတ်ကိုရောဇန်စိတ်မဟုတ်တာရောကုသိုလ်ရောအကုသိုလ်ရောဘယ်မှာဖြစ်ဖြစ်ဖသပါတာပဲစိတ်ကြည်တိုင်းကြည်တိုင်းဖသပါတယ် ဝေဒနာခံစားမှုလည်းပါပညာမှတ်သားမှုလည်းပါစေရနာစိတ်စောတိုင်နှမှုလည်းပါတာမနတိကာရအာယုနှလုံးသွင်းမှုလည်းပါတာပဲဒီငါးခုကတော့စိတ်တိုင်းပါတယ်ကုသိုလ်စိတ်လည်းပါအကုသိုလ်စိတ်လည်းပါဘယ်စိတ်မဆိုအကုန်လုံးပါတာပဲအဲပါတိအစွမ်းအ ਨੇ ဆုံးဖြစ်တဲ့သက္ကဝိညာဉ်တို့သောတာဝိညာဉ်တို့ဆိုတာအဲဒီမှာလည်းဒီ၅ပါးကတော့ပါတာပဲအဲဒါကြောင့်မို့ဒါလေးလည်းပဲမှတ်လို့ပြုလို့

ပေက္ခာငါးရာသင်္လာစိတ်တိုင်းတွင်သန္တာဒီမောက္ခဝိရတတိဥပေက္ခာငါးရာသင်္လာစိတ်တိုင်းတွင် 15ခုတော်ကြမှာသာတရားတွေရှင်းပြောအောင်လားနောက်ပဇာစိတ်ပါတဲ့ပထမဇာစိတ်စိတ်လျက်ကြနေတာအဲစိတ်ရောထည့်လိုက်လို့ချင်း16ခုပြည့်တယ်ဟို15ခုကပဇာစိတ်ပါဆိုပထမဇာစိတ်ရောပေါင်းလိုက်လို့ရှိရင်16ခုရှိရဲ့အဲဒီ16ခုကိုရှင်သာရိပုတ္တရာခွဲပြီးတော့ရှုရဲ့ပဇာစိတ်ပါ16ပြာခွဲကရှုသိမြင် မဇံစိတ်ပါသက်၆ပြာကွဲကားရှုသည် ထားလိုက်တဲ့16ခုအဲ16ခုသောတရားတွေဇမာယိဘုရားကပိုင်းခြားပြီးခွဲပြီးရှုရဲတရားသာဓမ္မာနုပရာဝဝတိတာဟွန်တိဒေဓမ္မာတို့16ပါးသောတရားတို့ကိုအတ္တကိုသာရိပုတ္တရာလေးနုပရာဝဝတိတာအစေတိုင်းပိုက်ခြား၍ပြရကုန်သည်ဟွန်တိဖြစ်ကုန်၏အဲဒီ ဆက်ဆက်ပါသောတရားတွေသမာဓိဘုရားခွဲပြီးတော့သိရတဲ့စိတ်ကလေးတစ်ချိန်နဲ့ရှိရမှာဆက်ဆက်ခုသိတယ်ဆိုတော့သူကအမှန်ကိုပြည့်ပြနေပြီဆက်ဆက်ခုသိတာဒါပဲမဲ့လို့အဘိဓမ္မာမှာဟောထားတဲ့တရားတွေတော့တော့မဆုံးသေးဘူးအဘိဓမ္မာမှာသမဏေညာနဲ့ဟောထားတာဉာဏ်ဉာဏ်ရတဲ့တရားတွေဆက်ဆက်ခုမကဘူးအဲဒီမှာအဲ့လောက်ကြီးတော့ဆိုတော့ သိညိုနေထားတဲ့ပုဂ္ဂိုလ်တွေတော့သိနေပါလေမသိရတဲ့ပုဂ္ဂိုလ်တွေကတော့သိပြီမသိရတယ်ကြံနေတယ်ဆိုအားလုံး38ပါးရှိရမယ်နေရာလိုကူပြောရမယ်38ပါးကတော့အများဆုံး38ပါးထဲမှာ5ပါးကတော့သူကတကြိမ်နဲ့ရှင်တယ်လို့မဟုတ်ပါဘူးလို့ကတော့အဲဒီအပမညာကရုဏာမုဒိတာဆိုတဲ့

သိရောစဉ်30နဲ့4ပါးတောင်ရှိတယ်33ကစေတသိက်တွေ34ပါးတောင်ရှိတယ်အဲဒီ34ပါးထဲမှာရှင်သာရိပုတ္တရာဆုရှိတာဘာရှိလို့16ပါးရှိဘယ်လောက်ကြာနေတော့ဆိုတော့34မှာ16ခုလို့30လို့24 6ခုလို့ 30နဲ့7ခုကျန်တယ်ကျန်တဲ့တရားတွေကတော့များနေတယ်အဲ့ဒါအပြီးမှနည်းရောက်တယ်ကျန်တာတွေများနေတာဒါရှင်သာရိပုတ္တရာမို့တော့ပြုနိုင်တာဒီပုဂ္ဂိုလ်တွေပဲပြုနိုင်သူကအပြီးမှဒေသနာတော်အရတရုပ်တွေတရားကိုယ်တွေအကုန်လုံးပြီးမှအဲပြည့်စုံတယ်တော့အောင်းမေးတာပဲဟုတ်မလဲရှင်သာရိပုတ္တရာဒီမှာရှိတာရှင်သာရိပုတ္တရာလည်းပုဂ္ဂိုလ်တော်မှအကုန်လုံးပြီးမှလာတာလေကိုယ်ရှိနေတာမဟုတ်ဘူးမြတ်စွာဘုရားက သုတ်တန်တရားတော်တွေတကယ်ကျင့်ဖြစ်တဲ့တရားတွေဟောတာပဲကျင့်ကြုံဟောတာရှင်သာရိပုတ္တရာမောတော်ရှင်နေတာကျင့်ပုဂ္ဂိုလ်တွေဆိုလို့ရှိရင်စိတ်တစ်ခုကအဲတရားကိုတစ်ခုနှစ်ခုနည်းနည်းပဲရှင်နိုင်မှာပဲနည်းနည်းမရှင်နိုင်ဘူးအခုရှင်သာရိပုတ္တရာမှာတော့ဇံဝင်စားတဲ့ဇံနဲ့ပါဝင်တဲ့ဝိတ္တလည်းပဲပိုင်းခြားသိတာပဲဝိဇာရလည်းပိုင်းခြားသိတာပဲပီတိလည်းပိုင်းခြားသိဒုက္ခလည်းပိုင်းခြားသိကက္ကရာလည်းပိုင်းခြားသိတယ်

ကိုယ်လိုတိုင်းပြည့်စုံတာတွေအာရုံပြုမိတဲ့အခါပီတိပါလာတယ်ပီတိကတော့သာသာတိုင်းမပါဘူးသူကပီတိကတော့အာရုံကောင်းနေတဲ့တွေ့တဲ့အခါမှာပီတိဖြစ်တယ်ဒုက္ခကလည်းဒီလိုပဲအာယုံကောင်းနေတဲ့တွေ့တဲ့အခါမှာဒုက္ခဖြစ်တယ်။မာမအာယုံနဲ့စဉ်းစားလိုက်တဲ့အခါတော့ဥပိ္ပခာတွေနဲ့ဖြစ်လာ။နောက်အဲ့ဒီအာယုံမှာအခိုက်အတန့်အပြည့်ဒီလေဧကဂရဆိုတာပါလာပဲကုသိုလ်ဧကဂရလည်းရှိအကုသိုလ်ဧကဂရလည်းရှိတာဧကဂရဆိုတာ အဲကုသိုလ်တရားရဲ့လုံးမဟုတ်ဘူးဆိုတာအကုသိုလ်သမားကြီးသူလည်းရှိတာပဲလို့ပြီးတော့ဖတ်တာတဲ့အာရုံနဲ့တွေ့တဲ့ဆိုတာသူကစိတ်တိုင်းရှင်တာကိုဖတ်တာဝေဒနာပညာစေတနာမနစိကာရဟိငါဝါရှင်ညစိတ်တိုင်းတွင်အာရုံနဲ့စိတ်နဲ့တွေ့တဲ့ဆိုရဖတ်တာကလည်းဘာစိတ်တွေရှိတာပဲကုသိုလ်စိတ်လည်းရှိအကုသိုလ်စိတ်လည်းရှိတာပဲအဲဝိပဿနာစိတ်တွေလည်းရှိတာပဲမြင်မှုကြားမှုသာမည အဲဒီလိုစိတ်ကလေးတွေမှလည်းဖသပါတာပဲဝေဒနာခံစားမှုလည်းပါတယ်ပညာလည်းပါတယ်မှတ်သားမှုပါတယ်စေတနာစိတ်ဆောင်မှုတွေလည်းပါတယ်မြတိကာရနှလုံးသွင်းမှုလည်းပါတယ်ဒီလိုစိတ်တိုင်းမှာပါနေသန္တာဒူလာမှုတဲ့အဒီမောက္ခကသုံးချောင်းဝိရိယကအာထုံမှုတတိကမှတ်ရမှုဥပိ္ပခါကအညီမျှရှိမှုဒါကတော့ကုသိုလ်စိတ်စာစိတ်တွေမှာရှိတယ်အကုသိုလ်တွေမှာတော့အကုန်လုံးမပါဘူး အကုသိုလ်ရင်မှာတော့သန္တာတော့အဓိမောကတော့ဝိရိယတော့ပါပါတယ်တတိနဲ့ဥပ္ပခါမပါဘူးတတိနဲ့ဥပ္ပခါကတော့ကုသိုလ်တရားတွေကောင်းတဲ့တရားတွေမှမှပါတယ်အဲဒါကြောင့်ဒီမှာငါးပြားရှင်းလာစားနေဇာတိုင်းဇာတိုင်းပဲဘာလို့ဆိုတော့ဆိုတော့ဟိုတော်ကြတော့ဒုတိယဇာတတိယဇာနေကြလဲဒီတရားတွေပါတယ်ဆိုတော့သိအောင်လို့ထပ်မပြောအောင်လို့တခါလဲသရုပ်ခွဲလို့လွယ်အောင်လို့အဲ

ရှင်သာရိပုတ္တရာဆွဲပြီးတော့ရှုနိုင်တယ်တဲ့။ဇာငါထပြီးတော့ရှုလိုက်တဲ့အခါဝိတက်ရှုမိလို့ရှင်အာရမဏဘိနိရောပနလက္ခဏောဝိတကောဝတ္တတိတိသာနာတိအာရဏဘိနိရောပနလက္ခဏောအာယုံသောရှုရှုရှင်ပေခြင်းလက္ခဏာရှိသောဝိတကောကြံစီမှုဝိတတိဝတ္တတိရှိဤဤသို့ပဇာနာတိပြီး ကြံရင်ကြံတယ်လို့သိတာလေးပါပဲအာယုံစီပြည့်စုံပြုပြီးတော့သူကရှေ့ကနေတက်သွားတယ်အေးလာကြဟေးဘောင်းခေါ်နေလာကြလာကြလို့ရှေ့ကနေခေါင်းဆောင်ပြီးခေါ်သွားတယ်လို့ပဲအဲဒီဇာအာယုံစီကိုပြည့်စုံတက်သွားတဲ့ဝိတက်အဲသမာသင်္ကပ္ပပေါ်တယ်ဝိတက်ကလေးတဲ့အဲဒါလေးကအောင်စီပြည့်စုံပြုပြီးတော့ဖြစ်သွားတယ်ဆိုတာအဲဒါကိုသိတယ် အခုကြံရင်ကြံတယ်စဉ်းစားရင်စဉ်းစားတယ်မှတ်တဲ့အခါပြီးတာနဲ့သဘောအချင်းတူပါတဲ့အာဝိสารသထကထကရာပြီးသားအာယုန်နဲ့ထကထကစဉ်းစားဆင်ခြင်နေတဲ့သဘောလေးအဲဒါလေးလည်းပဲအာရဏနုပဇနာလက္ခဏာအာယုန်ကိုဘာမှသုံးသခြင်းလက္ခဏာရှိတဲ့ဝိสารတွေဝိရတိရှိဣတိသောဇာနာတွေပြီးသွားတယ်ပြီးတိကြတော့ ပီတိကြတော့ကိုသရဏလက္ခဏာပီတိဒီလိုလုံးပြဏဉာဏ်လက္ခဏာရှိတဲ့ပီတိဟာလည်းဖြစ်သွားတယ်ကိုယ်ထဲမှာပြိုးပြင်းနေတဲ့ပေါ်တယ်အဲကျသိမွညင်းနေထဒီလိုလုံးတစ်ခါလဲသူချာချာဖြစ်လာပီတိဖြစ်တဲ့အခါမှာအဲ့လိုတွေ့ရအဲဒီပီတိစင်မှလည်းပြီးတဲ့ဒုက္ခကတော့သိချမ်းသာမှုဧကဂတာကတော့သိပြီးမှု အဲ့ဒါကိုသိတယ်တဲ့သာသာဆိုအာယုံကိုတွေ့ထိသွားတဲ့သဘောလေးပဲအာယုံနဲ့စိတ်နဲ့တွေ့သွားတာလေးပဲဒီလိုသိတယ်ဝေဒနာလည်းခံစားတယ်ဝေဒနာခဏဒုက္ခနဲ့အတူတူပဲအဲ့ဒါနှုတ်လိုက်လို့ရှိတယ်ဆန်း16ခုဆိုမယ်15ခုပဲရှိတယ်အဲခွန်းက34ထဲမှာ15လုံးတော့20 24 5လုံး19ကအဲမကျွမကျွမကျွနိုင်တဲ့တရားတွေ19ပါးတော့ကြားနေတယ်လို့ ရှင်သာရိပုတ္တရာရှိတာအများဆုံးရှိတာ15ပါးပဲဒီကိုစစ်ကတော့15ပါးပဲရှိပညာတဲ့အာယုံမှတ်သားတဲ့သဘောလေးစေရနာအာယုံသိအောင်လို့ဖြစ်တော်တိုက်တွန်းနေတဲ့သဘောလေးမနတိကာရအာယုံကိုနှလုံးသွင်းတဲ့သဘောလေးအဲဒါလည်းဖြစ်သွားတဲ့သာတိရဲ့သန္တာတဲ့လူလားတဲ့သဘောဒီမောက္ခဆုံးဖြတ်တဲ့သဘောဝိရိယ ကြောင့်ရပဲအာထုံနေတဲ့သဘောတတိမှတ်ရတဲ့သဘောလေးဥပိ္ပခာညီမျှတဲ့သဘောလေးဖြစ်သွားတယ်ဆိုတော့ပြီးတယ်တဲ့ဇာစိတ်ကသုံးတာနဲ့ပြန်ကျွတ်လိုက်တော့ဒီတရားတွေပေါ်လာတာပေါ့လေတရားရင်နဲ့တော့အကုန်လုံးပေါ်ဝေးရမှာဖြစ်တယ်တခုချင်းနေနေမယ်အဲတခါဇာဝင်စားလိုက်ဝိတက်ပြီးလိုက်နောက်တစ်ခါဝင်စားလိုက်ဝိသရာပြီးလိုက်နောက်တစ်ခါဝင်စားလိုက်ပြီးပြီးပြီးတဲ့စသည်ဖြင့်အဲဒီလိုတရားတွေအစဉ်တိုင်းပြီးပြီးတော့သွားတယ်တဲ့ပထမဇာစိတ်ကိုလည်းပြီးတယ်အဲတော့၁၆ပြည့် ဝေရာရှုသည်မြင်တာရှင်သာရိပုတ္တရာရှုဖို့အကောင်းဆုံးသိတဲ့ကောင်းတာမရှိဘူးအဲ့ဒါလေးနားလည်ထားရမယ်တချို့ဘိဓမာတွေလိလာတဲ့ပုဂ္ဂိုလ်ကသုဒ္ဓတွေသူတို့ကလိလာထားတာမဟုတ်ဘဲဘူးသုဒ္ဓကဘုရားဟောတာတွေမသိဘူးအဲဘိဓမာကအတိုင်းတရုပ်တွေအကုန်လုံးခွဲစိတ်ပြီးတော့ပြီးမှဝိပဿနာတရားပြည့်စုံတယ်ဒီလိုအောင်းမင်းလားသူကသုဒ္ဓတွေမသိမှတည်းရေးကြည့်တာသုဒ္ဓတွေရေးကြည့်တာသုဒ္ဓတွေကသူကတရားထုတ်ကြတယ်နမင်းငါဟောတာလား

ဝိဒာပိယကောင်းနေဖြစ်ဥပါဒာနေပြုဝိဒာပိယကောင်းနေဖြစ်၍အဘာဒံငယ်သံဒီချုပ်ပြောခြင်းတို့ရောက်ကြလေကုန်၏ဖြစ်သည်ပြက်ဖြစ်တာလည်းပြီးတာပဲပြီးတာလည်းပြီးပြက်တာလည်းပြီးတယ်သိလျက်ဖြစ်ပြီးပြက်လေပြီးထူးပြီးသူညာမြင်တဲ့ရှင်သာရိပုတ္တရာရဲ့ညာမြင်ထူးတယ်အဲဇာဝင်စားလိုက်ဇာနဲ့ဖြစ်ပေါ်တဲ့တရားတွေပြန်ရှုတဲ့အခါ ပြည့်နေသေးလို့ပြီးနေသေးလို့ပြည့်နေသေးလို့ဒီလိုသိရတယ်ပြည့်ပြီးပြည့်သွားတာပဲဒီလိုသိရအဲအခုယောဂီတွေလည်းဒီလိုသိတာပါပဲအဲဒါတော့ရှင်သာရိပုတ္တရာတော့အနုစိတ်ကြီးမသိနိုင်တာလေဆိုပဲသိတာတော့ဒီတိုင်းသိတာပဲတရားတစ်ခုခုတော့သိသွားတာပဲနောက်နာမှာသိပုံလေးကနောက်နာရှင်းရတယ်သိလျက်ပြည့်ပြီးရဲ့သိလျက်ပြည့်ပြီးသိလျက်ဒီပြီးသိလျက်ပြည့်ပြီးဒီသုံးပြည့်ပြီးပြည့် သိလျက်ဖြစ်ပြီးပြက်လေသည်သူသည်သူညာမင်းတဲ့ဆိုရမယ်သိလျက်ဖြစ်ပြီးပြက်လေသည်သူသည်သူညာမင်းသိလျက်ပြက်ပြီးသိလျက်ဖြစ်ပြီးပြက်လေသည်သူသည်သူညာမင်းသိလျက်ဖြစ်ပြီး ပြက်လေသည်သူရိကုညာမြေအဲဒီလိုသိပြီးတော့

သံဘောတိဖြစ်ပေါ်၍လာကြကုန်၏ဟောတော်အားဖြစ်ပေါ်လာကြပြီး၍ရှိလာကြပြီး၍ပတိဝင်းဒီတပံပြောက်ပြသွားလေကုန်၏ဣတိကြီးရဤတို့ပင်ဖြစ်သရာဣတိတို့ဇာနာတိတိအဲဒီတရားတွေကအစကမရှိရတာနေပြီးဖြစ်လာတာပဲအသစ်ဖြစ်လာပြီးတော့လည်းပျောက်ကွယ်သွားတာပဲအိဋ္ဌာနုပါဒနာရှင်မို့ဖြစ်ပေါ်ပြီးနောက်ကွယ်ပျောက်သွားတာက

ပြစ်ပြီးတော့လည်းပြန်ပြောက်သွားတာပဲကောင်းငင်မှာလဲရုံလေးလက်တယ်လို့ပဲကောင်းငင်ဆရာရုံလေးလက်တာအစအစတုန်းကမရှိသေးပါဘူးမောင်မဲမဲကြီးဘာမှမပြုလင်းတာမပြုအဲ့ဒီထဲမှာလင်းနဲ့လက်ကနေပေါ်လာပဲပေါ်ပြီးချက်ချင်းနဲ့ပြောက်သွားတာအဲ့ဒီလိုပဲအခုဇန်တရားတွေကလည်းအစတုန်းကမရှိသေးဘဲနဲ့ခုမှအသေးဖြစ်လာတာတဲ့ဇန်စိတ်နဲ့ကွာခုမှအသေးဖြစ်လာဖြစ်ပြီးတော့လည်းကြောက်သွားတာပဲ ဒါဝိပဿနာဉာဏ်နဲ့ကိုယ်တိုင်တွေ့ဖို့ပဂရိပုဂ္ဂိုလ်ရဲ့အတွေ့ကတော့အစရရှိနေတယ်ဖြစ်နေစိတ်တွေညာအစရှိနေတယ်ဖြစ်တာပဲငယ်ရရှိနေစိတ်ခုတဲ့ခုရှိတဲ့စိတ်ဒူဒူပဲအောင်မယ်ရှိကငငယ်ကြားတဲ့နာငယ်စားတဲ့သိခဲ့တဲ့စိတ်အခုသိတဲ့စိတ်ဒူဒူပဲအောင်မယ်လေတယောက်တည်းပဲသင်္ခါရကြီးနေလို့အောင်မယ်ကြည့်နေတဲ့ငါကပဲမြင်သွားတယ်ကြားသွားတယ်စဉ်းစားတယ်သိတယ်လို့ထင်နေတာကို ဩသမာဓိညာရောက်လာတဲ့အခါကျတော့ဒီတိုင်းဒီတိုင်းမှမတိုင်းမှလည်းကြောက်ကြောက်လာရတွေ့ရတယ်ဖြစ်ပေါ်ပြီးကြောက်ဖြစ်ပေါ်ပြီးကြောက်ဖြစ်ပေါ်ပြီးအဲ့ဒါလေးတွေတွေ့ရတယ်အဲ့ဒါလေးတွေတွေ့ရတယ်မှာစေတသိက်ပုဒ်တရားဇံဝင်စားဇံဇံတွင်းကတရားတွေပြန်ကျူးလိုက်တဲ့အခါမှာမရှိရမှဖြစ်လာကြတော့စတော့ကဘာမရှိသေးဘဲနဲ့ဖြစ်လာကြတာဖြစ်ပြီးတော့ကြောက်ပြန်ပြီးတော့ကြောက်သွားတာပဲနိစ္စ ानु ပါဒနာညာမြင်ဖို့ မရှိရာမှာဖြစ်လာကြအပြီးကကွယ်ပြောင်းနေပြီးတော့ကွယ်ပြောက်သွားတာလည်းသမာဓိဘုရားသိမြင်တော်မူသည်တဲ့ဆိုရမယ်မရှိရာမှာဖြစ်လာကြပြီးကကွယ်ပြောင်းနေမရှိရာမှာဖြစ်လာကြပြီးကကွယ်ပြောင်းနေ ရာမှာဖြစ်လာကြဤကကွယ်ပြောင်းမြင် ဖြစ်လာတဲ့အာဟုတဝါသံဘုံဒီအာဟုတဝါစကမရှိကြသေးပဲသံဘုံဒီဖြစ်ပေါ်လာကြသည်မရှိတဲ့တရားသိဖြစ်လာတာပဲဘုဒ္ဓဝါဖြစ်ပေါ်လာကြရှိလာကြပြီး၍ပတိဝင်းဒီတပံပြောက်သွားကြလေ၏ရှိပြီးတော့ပေါ်ပြီးတော့လည်းပြောက်သွားတယ်မရှိရာက ပေါ်လာပေါ်လာပြီးတော့လည်းပြန်ပြောက်သွားပြီအနေစမမြဲတဲ့တရားပဲဒီလိုသိရမှာပါ ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအိစ္ဆလက္ခဏာဟုတ်တော်ဖြစ်ပေါ်ပြီး၍ဟုတ်တော်မရှိရမှာဖြစ်ပေါ်လာကြပြီးရှိလာကြပြီး၍အစာမှမရှိဘဲနဲ့ပြီးတာဟောနာပြောတဲ့လက်ရုံလက်သာဥပမာလေးသိကောင်းပါလားအစာမရှိဘဲနဲ့လက်လာတာအဲပြီးတော့ပြရအောင်ဆိုလက်ကနေဆိုပြရအောင်ဆိုဟုတ်တော်ဖြစ်ပေါ်လာကြပြီး၍

ရှုမှတ်သေးမှာတဲ့မှတ်နေရင်တဲ့ကွယ်ပြောက်သွားတာတော့တွေ့ရပြီတဲ့ဖြစ်ပေါ်ပြီးပြောက်သွားတာသာမရှိသေးဘဲနဲ့ပြည့်ပြည့်လားဖြစ်ပြီးပြောက်သွားတာတွေ့ရပြီတဲ့ဒိဋ္ဌလက္ခဏာတွေ့ပြီဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကိုတွေ့ရရင်မမြဲဘူးဒီမမြဲတဲ့တရားတွေပဲတို့ရှိကမကျူးလို့ပဲဒီလိုမမြဲတဲ့တရားတွေရှိတုန်းကမြင်လိုက်ကြားလိုက်စဉ်းစားလိုက်ဖြစ်လာတယ်ဒီလိုဖြစ်ပြနေတာတွေမမြဲတဲ့တရားတွေကြီးတယ်ပဲဒီလိုသဘောကျတယ် ကျူမသဲမှာကိုကြောကာရကိုတွေ့ရရင်မမြဲဘူးသိတာကအနိစ္စ ानु ပဒနာဉာဏ်ခုယောဂီတွေမှာအဲဒီအနိစ္စ ानु ပဒနာဉာဏ်ကဒီတိုင်းဖြစ်တာပဲဒီပြီးသားပုဂ္ဂိုလ်တွေလည်းများပါတယ်အဲရောက်ခါသာတော့လည်းမရှိသေးဘူးတိုင်းဆိုရမယ်ကျူမသဲမှာွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကမိစ္ဆာနုပဒနာဉာဏ် ကျူးမှာဆဲမှာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကနိစ္စ ानु ပဒနာဉာဏ်ကျူးမှာဆဲမှာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကနိစ္စ ानु ပဒနာဉာဏ် ရှုမှတ်ဆဲမှာဆွဲပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကမိစ္ဆာနုပါဒနာညာအဲဆိုကြတာမှာ အသစ်ဖြစ်ပေါ်၍လာရကုန်၏မရှိဘဲနဲ့ဖြစ်လာတာတွေပဲတဲ့ဒီသာဇံဝေစားလိုက်တဲ့ခါကလာဝိတဝိသရာပိဒုက္ခဣဒေတဒါအာသဝေဒနာပညာစေရနာမနတိကာရခန္ဓာတိမောခဝိရိယတတိဥပေက္ခသာစိတ်နဲ့တကွာ16ပါးသောတရားတွေအစကမရှိသေးဘူးသာဝင်စားလိုက်မှဖြစ်တာကိုဇံဝင်စားလိုက်တာသာသိပင်ရှိမလဲဒီနေ့သိရှိတာပေါ့ဒီနေ့စိတ်ကလည်းဒုက္ခိတနဲ့သူပြည့်နေတာပါပဲ။ အဲ့ဒါကိုအသစ်ဖြစ်လာတာပဲဖြစ်ပြီးတော့ပျောက်သွားတာပဲသောဧဝံမဇာနာတိသောတောသာရိပုတ္တရဧဝံမဇာနာတိဤလိုသိသွားသည်ရဲ့မကြည့်ရမှာဖြစ်လာကြကြီးကကွယ်ပြောင်းမြင်အဲလိစ္ဆာနုပါဒနာဖြစ်ဖို့အဲဒီနောက်နားမှာနည်းနည်းဒေသနာစကားတွေရှိသေးတယ်အဲဒါတွေဆောင်းမှုမလုံးနိုင်ဘူးအဲဒါတွေကတော့နည်းနည်းလုံးအာကြီးနေတယ် တော့သာသုသောတေသုဓမေတုသောတေသုဓမေတုအနိပိတောသောသောသင်္သာပါရိပုတ္တရာတိတေသုဓမေတုသောတရားတော်၌အနိပိတောမအာအနိပိတောမမိဘူး တဏှာဖြင့်ဒိဋ္ဌိဖြင့်မမိဘူးอืมဝိပါမုတ်တော့လွတ်မြောက်တယ်ဝိတံယုတ်တော့ရှင်းရင်းလည်းမရှိဘူးဝိမရိယာရိကတေနစေတသာအပိုင်းခြားကင်းအောင်ပြုအပ်သောစိတ်ဖြင့်ဝိရတိနေ၏ပိုင်းခြားမရှိဘူးပိုင်းခြားကင်းတယ်ကြားထဲမှာ မကျွမမမီးတဲ့အာယုံတွေပါလေခံသွားလို့ရှိရင်တော့အဲဒီအာယုံလည်းပဲကြားရခံသွားလို့ပိုင်းခြားရှိတာပဲကိလေသာတွေလည်းဝင်သွားတယ်မကျွမမီးတဲ့အာယုံကိလေသာပိုင်းခြားလည်းရှိတယ်အဲဒီလိုပိုင်းခြားကုန်မရှိဘူးတဲ့ဇံဝင်စားလိုက်ကျူးလိုက်ဇံဝင်စားလိုက်ကျူးလိုက်ဇံဝင်စားလိုက်ကျူးလိုက်ကြားရအပြတ်ခံမရှိဘူးအခုယောဂီတွေမှာအမှားကောင်းတဲ့အခါအဲဒီဥစ္စာပဲအောင်းနေပိန်နေထိုင်နေကြည့်ရဲ့ အဲမြင်နေကြတဲ့သတိရင်ပေါ်ရပေါ်ရတွေအကုန်လုံးလိုက်ရှုနေတာကြားတဲ့အခြားမရှိဘူးအဲဒါဝိမိယာရိကရဆိုတာဒါတော့မြင်နေတယ်သူကအပိုင်းခြားမရှိဘူးအာယုံလည်းပဲမရှုမိတဲ့အာယုံလည်းလွတ်သွားတဲ့အပိုင်းခြားကြားတဲ့ကြားပြတ်သွားတာမရှိဘူးဟိုတချို့သမထဌာနတွေမှာတရားထုတ်တယ်ဆိုပြီးတော့အဲတဏှာကြီးတော့ဘယ်လောက်တရားတွေအထုတ်လိုက်ကြားထဲမှာ နားနေလိုက်2နာရီ3နာရီ4နာရီအကျိုးတဲ့တစ်နေ့လုံးမှာပဲတစ်နေ့လုံးမှာတစ်နာရီ2နာရီလောက်အထုတ်ပြီးပြီးရောအဲ့ဒါကတော့အပိုင်းခြားတွေသိညာတာပါပိုင်းခြားတာများနေတာပဲဒါတက်ဖို့တော့ခဲရင်မှလူစားတစားတဲ့ကျุနေရင်တောင်မှကြားရကြားထဲမှာမကျุမိတဲ့အာယုန်တွေဝင်သွားရင်အဲပေါ်လာတဲ့အာယုန်မှာကိလေသာဝင်သွားလို့ရှိရင်မသိတဲ့အဝိဇ္ဇာကစပြီးတော့ဝင်ကိလေသာဝင်သွားလို့ရှိရင် ပိုင်းခြားရှိသွားတာပဲပိုင်းခြားကင်းအောင်ရှိရတယ်အခုယောဂီပုဂ္ဂိုလ်ကပိုင်းခြားကင်းအောင်ရှိနေရတာဒီမှနောက်မှနောက်မှအဲမတခုပြီးတခုဆင်းပြီးတော့ဝူးမိရရတဲ့ကအပိုင်းခြားကင်းအောင်လည်းရှိရတယ်အဲဒီလိုရှိပြီးတော့နေရတာဇာယိဘုရားအဲဒီလိုရှိပြီးတော့နေတဲ့ အာတိဥဒ္ဒရိနိဒရဏာနိဇာနာတိရဲ့အဲဒီတော့ရှုနေရင်လည်းဒီဇာစိတ်တွေရဲ့အထက်အဲသွမ်းမြဝတရားရှိသေးတယ်လို့ဒီဇာစိတ်ကအမြတ်ဆုံးလို့ပြောဒီဇာစိတ်တွေကောင်းတဲ့တရားရှိသေးတယ်ဆိုတာပေါ်လာတဲ့အဲနောက်ဒုတိယဇာဝင်ဇာဇာနေစဉ်စဉ်ဝင်ဇာအဲအထက်အထက်တရားတွေ လွတ်မြောက်ဖို့ရတရားတွေတက်တဲ့တရားတွေရှိရဲဆိုတာသိသွားတယ်တဲ့အဲ့ဒါတွေလည်းပါပါတယ်အဲ့ဒါတွေတော့သံမှုနဲ့မထက်နိုင်ဘူးလေဒါတော့သံမှုချင်းနည်းနည်းလုံးအချင်းခုယောဂီပုဂ္ဂိုလ်တွေနဲ့သိမဆိုင်လာဘူးလားရအဲ့ဒါယောဂီပုဂ္ဂိုလ်တွေနဲ့ဆိုင်လာဘူးထုတ်ပြတာသုံးသွားပြီနိုင်ဖို့ကြဝိပဿနာရှုပုံကတော့ဤရှုပုံကနိညွန်ပြကောင်းလာပါပဲဒီတဲ့သင်္သာရိပုတ္တရာဝိပဿနာရှုပုံကဟောဒီယောဂီပုဂ္ဂိုလ်တွေအခုတရားထုတ်ပုံကိုညွန်ပြတာဒါနိယူဖို့ ဒီကျုပ်ဘုံကနိညွန်ပြကောင်းလာပါပေ၏သမထယံဇာပြီလဲဇာမင်းပြန်ရှုသည်သမထယာနိကဇာရှိတဲ့ပုဂ္ဂိုလ်ကဇံဝင်စားပြီးဇာစိတ်ပြန်ရှုရတာအခုဒီမှာဒီပုဂ္ဂိုလ်ကရှုဖို့ဒီတင်ပုဂ္ဂိုလ်တွေလည်းဒီလိုပါပဲဘုံလုံးဒီလိုပါပဲဒီတင်သုတ်တွေမှာလည်းပဲမြတ်စွာဘုရားဟောထားတဲ့သုတ်တွေကဇံဝင်စားပြီးဇံဝင်တဲ့ကရှိတဲ့တရားတွေကိုကြံ့ကြံ့ရှုတာတွေဒီလိုပဲညွှန်ကြားပါတယ်

အဲဘယ်လိုပြရတော့ဆိုသမထယင်ဇံပြီးလဲဇံနဲ့ပြန်ရှုသည်ဆိုသမထယင်ဇံပြီးလင်ဇံနဲ့ပြန်ရှုသည်သမထယင်ဇံပြီးလင်ဇံနဲ့ပြန်ရှုသည်သမထယင်ဇံပြီးလင်ဇံနဲ့ပြန်ရှုသည်

ပြာနိကာသူစွာရှုရသည်ဝိပါဒနာပြာနိကာသူစွာရှုရသည်ဝိပါဒနာဉာဏိကဤတူပဲရှုရမယ်ဘယ်လိုဤတူတုံးဆိုဇာရှိတဲ့ပုဂ္ဂိုလ်ကဇာစိတ်ဆုံးသွားတာနဲ့ဇာစိတ်ပြန်ပြီးဝိပဿနာရှုတာကိုဇာမရှိတဲ့ပုဂ္ဂိုလ်ကလည်းကိုယ်ရှိတာရှုရမှာပေါ့ဇာမမရှိပဲဟော ကိုယ်ရှိတာကဘာတွေရှိတော့မြင်တဲ့စိတ်ရှိရဲ့ကြားတဲ့စိတ်ရှိရဲ့အနန္တသိတာရှိရဲ့အရာသာသိတာရှိရဲ့အတွေ့အထိသိတာရှိရဲ့ဒီကုသနာကြံစီသိတာဖြစ်6မျိုးပဲအဲပဂိစိတ်တွေရှိနေလားအဲဒီပဂိစိတ်တွေကမြင်ပြီးရင်မြင်တာရှုကြားပြီးရင်ကြားတာရှုအဲတွေ့ပြီးပြီးလို့ရှိရင်တွေ့ပြီးပြီးတာရှုဒီကုရင်စိတ်ကူးတာရှုဘောတိုင်းဘောတိုင်းနေလိုက်ပြီးရှုရမယ်ဆိုတာ ခေါဏအနုဝရကနီးပြတာအဲ့ဒီနီးတဲ့အဲ့ဒီနီးတဲ့ရှိရမယ်တဲ့ဒါကိုမြင်ကြတွေ့ရမြင်လာကြတာနှစ်ခုတော့ခေါ်ပြီးတွေ့ရတော့အကုန်လုံးပေါ်တယ်အနတ်နာနာတွေရတာစားသိတာတွေကိုယ်တွေ့ထိတွေ့ထိတာတွေစိတ်ကူးစဉ်းစားကြံနေပြီးတာတွေတွေ့ရတယ်မှထည့်ရမယ်မြင်ကြတွေ့ရပေါ်တိုင်းပေါ်တိုင်းလာလိုက်တာရှိရသည်ဆိုရမယ်မြင်ကြတွေ့ရပေါ်တိုင်းသာ လိုက်ခါကျွာသည်မြင်ကြတွေ့ရာဟောတိုင်းသာလိုက်ခါကျွာသည်မြင်ကြတွေ့ရာဟောတိုင်းသာလိုက်ခါကျွာသည်အဲတော့အ၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာနေကိုရှိတာကျွာတာဘောသာ ဇာရှိတဲ့ပုဂ္ဂိုလ်ကတော့သူဇာစိတ်ရှိတော့ဇာဝင်စားလိုက်ဇာစိတ်ပြန်ရှုလိုက်သူပိုကောင်းပါလေဇာသမารိကစိတ်ကိုနိုင်နေမိတာဖြစ်နေအဲ့တော့ဇာအထဇာပြန်ရှုရင်စိတ်တွေဘယ်မှမသွားဘူးရှုရအာယုံလေးကိုတခါတည်းတက်တော်ရှင်းရှင်းလင်းလင်းပြီးရတယ်ဥပမာအရင်ဘာလို့လဲဆိုညမှောင်ထဲမှာဒိဋ္ဌာမင်းရဲ့ထိုးကြည့်လို့ရှိရင်ဒိဋ္ဌာမင်းအကြောင်းလေးလင်းတဲ့နေရာမှာရှင်းရှင်းလင်းလင်းပြတ်တော်တော်ပြီးရတယ်လို့ပဲဇာရှိတဲ့ပုဂ္ဂိုလ်က သူကဇန်သမာဓိကကောင်းနေတော့ကိုရှိကျင်တာတွေရှိလိုက်ရဲ့အဲ့ဒီအာယုံမှာစပြီးတော့ခါရတည်းတန်းငနေတန်းငရှင်းနေတာပဲသူကတခြားတော့ဘယ်မှမသွားဘူးသူကပိုကောင်းတယ်အဲ့ဒီဇန်မရှိတဲ့ပုဂ္ဂိုလ်ကမြင်တာကျွတ်မယ်ကြားတာကျွတ်မယ်ဆိုပေမဲ့လို့မြင်တာမရှိဘူးမယ်ကြားတာမရှိဘူးပဲဒီကနေ့ကစိတ်ကူးရောက်ကျင်နေရောက်နေတာအဲသမာဓိမပြည့်စုံနေခင်ဒီတိုင်းမှာပဲ နောက်သမာဓိပြည့်စုံလာတဲ့ခါကျတော့အဲဒီလိုမရောက်တော့ပေါ်ရပေါ်ရတယ်ပဲမြင်နိုင်ကြားနိုင်နားနဲ့စားတဲ့တွေ့ထိတဲ့သိကုသနာကြံစီတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုအာအနုဘရဝိပဿနာရှုနည်းကနည်းရတယ်ဇာကြည့်တဲ့ပုဂ္ဂိုလ်သူဇာကိုရှုတဲ့ဇာမရှိတဲ့ပုဂ္ဂိုလ်တော့ကာမဥဒ္ဒရာစိတ်ကိုယ်စိတ်ရှိတာပေါ့ဉာဏ်စိတ်ကြားစိတ်ကြီးအဲ့ဒါရှုတာနည်းတူပါပဲဓမ္မထေရှား၁၆ပါးပိုင်းခြားရှုလေပြီးသင်္သာရိပုတ္တရာ

သမ္မာသင်္ကြန်16ပါးပိုင်းခြားရှိလေသည်မတင်မကြယုံနာများစဉ်းစားမပြုဘူးအဲ့ဒါလည်းနီးอยู่ကိုထိုနီးတူစွာသင်္ကြန်ရာမှတ်ခါရှိရသည်အဲသမ္မာရှိတဲ့ခုဝိပဿနာယောဂီပုဂ္ဂိုလ်တွေဝိပဿနာတည်းတည်းရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီနီးတိုင်းပဲသင်္ကြန်တာကျူးမသင်္ကြန်တာတွေလိုက်ပြီးတွေးရှုမနေနဲ့ဒါကိုဆိုလိုတဲ့ဆိုင်ဆိုရမယ်သမ္မာသင်္ကြန်16ပါး ပိုင်းခြားရှုလေသည်သမ္မာသင်္ချာ16ပါးပိုင်းခြားရှုလေသည်မတင်မရှားကျုံနာများစဉ်းစားမရှုသည်မတင်မရှားကျုံနာများစဉ်းစားမရှုသည် အဲသင်္မာရိပုတ္တရာမှာ16ပါးရှိတာပါတယ်ဒီဒီဟာတွေကြာတွေးပြီးရှုနာမပေါင်းထိုနည်းတူစွာသစ္စာယာမခါရှိရသည်ထိုနည်းတူစွာသစ္စာယာမခါရှိရသည်အဲဒီနည်းတူပဲဝိပဿနာယာနိကဝိပဿနာသက်သက်ရှိတဲ့ပုဂ္ဂိုလ်ကလည်းကိုယ်မှာသင်္ချာတဲ့တရား ရှုရမယ်မသင်ကြားတဲ့တရားတွေကြောက်တွေးပြီးတော့ရှုနေဖို့မလိုဘူးဒါလိုဆိုလိုပါပဲမျက်မှောက်မမြင်တွေးဆင်ခြင်းရှုစဉ်အတုမြူကိုမမမြင်ပဲနဲ့ဒါလည်းပေတွေကပါတယ်တွေးဆပြီးတော့ဆင်ခြင်းရှုလို့ရှိရင်ဒါကဝိပဿနာအတုပဲသိမဟုတ်ဘူးလို့ဆိုလိုပါတယ်မျက်မှောက်မမြင်တွေးဆင်ခြင်းရှုလင်အတုမြူ မျက်မှောက်မမြင်တွေ့ခြင်းရင်ရှုလင်အတုမီမျက်မှောက်မမြင်တွေ့ခြင်းရင်ရှုလင်အတုမီအဲဒီအနုပရသုတ်တို့သိပြင်လည်းပဲဇံဝင်စားပြီးဇံဝိပဿနာရှုပုံသုတ်တွေတဲ့သိပြင်အများကြီးရှိပါသေးတယ်အတူတူပါပဲ ဇံဝင်စားဇံဝင်စားတဲ့ကဇံဖြစ်ခဲ့တဲ့သင်ကြားတဲ့တရားတွေပြန်ရှုသင်ကြားတဲ့တရားရှုမသင်ကြားတဲ့တရားတွေတွေးရှုနေရတာမဟုတ်ဘူးဝိပဿနာဆိုတာလက်တွေ့လိုရတာอืมဒါလည်းတွေကပါတဲ့ဥစ္စာတွေနာမည်တွေညီတွေပြက်မှတ်ပြီးနှလုံးသွင်းနေုံနဲ့ဒါလိုပြီးတာမဟုတ်ဘူးတချို့ကအဲဒီလိုနှလုံးသွင်းရုံနဲ့ပြီးတယ်လို့ပြောနေရတာပြီးရင်ပြီးတာပဲအားလုံးကိုလိုပါဘူးအဲပြီးရင်ပြီးတာကအဲဒီလို သုဒ္ဓမယအသိနေကြတော့မပြီးပါဘူးသုဒ္ဓမယအသိကမပြီးဘူးဘာဝနာမယအသိဆိုရင်တော့ပြီးတယ်ဒီတိုင်းဒီတိုင်းအဲပေါ်တိုင်းပေါ်တိုင်းရှုပြီးတော့သိရဘာဝနာအသိကတည်းကသိရတယ်စနာယေဘုရားဝိပဿနာရှုတော့ဇာမဝင်စားပဲနဲ့ရှုတာမဟုတ်ဘူးဇာဝင်စားပြီးမှရှုတာဇာဝင်စားပြီးပထမဇာဝင်စားပြီးရင်ဒီပထမဇာနဲ့ကပါတဲ့တရားပဲရှုတယ်တခြားတရားတွေမရှုဘူးအဲ့ဒီတည်းပါတာအဲ့ဒီခိုက်တာဖြစ်တဲ့တရားတွေရှုတယ် အဲဒီတော့အခုဇာမရှိတဲ့ပုဂ္ဂိုလ်တွေလည်းမြင်နိုင်ကြတဲ့နေဘဝဘဝတွေကျွရတာပဲအစမှမြင်နိုင်ကြတဲ့အကုန်လုံးမရှိနိုင်သေးလို့နည်းနည်းကစပြီးကျွရတယ်ဘိုက်ကတောင်းနှင်းလို့ကြားနေတဲ့ဝါယောဓာတဲ့အဲတောင်းတာတင်းတာတွန်းတာတာလို့ကြားတာဝါယောဓာပဲအဲ့ဒါတွေကစပြီးကျွရတဲ့ကောင်းနေပိန်နေလောကလောကဝါရအတိုင်းကျွမှတာကတော့လွယ်လွယ်ပါပဲဆိုတော့ပြီးတာကတော့ဗိုက်တရားနေပြီးတောင်းတာတင်းတာတွန်းတာလို့ကြားတာ သမာဓိညာကျင့်လာတဲ့အခါကျအဲ့ဒါတွေပြီးတာပဲသူအဲ့ဒါနဲ့သူဖြစ်ပြနေတရားတွေအဲ့ဒါတွေဖြစ်ရင်စိတ်ကူးဖြစ်လာတဲ့စိတ်ကူးရှုဝေဒနာတွေဖြစ်လာတဲ့ဝေဒနာရှုပေါ်တိုင်းပေါ်တိုင်းနေရှုတော့အကုန်လုံးကုန်တာပါပဲอืมဓဝါကြောက်ပါပေါ်တိုင်းပေါ်တိုင်းတရားတွေအကုန်လုံးကုန်တာပဲမိစ္ဆာဒုက္ခအနာတာကုန်ပြီးသွားတော့အဲ့ဒါသင်္သာရိပုတ္တရာပထမဇာရှုပုံကနေပြီးဤယူတာတဲ့ဒုတိယဇာရှုပုံတွေကလည်းဒီတိုင်းပါပဲ။ တရားနဲတော့တာတခုပဲတရားတွေအပြောင်းလဲနေနေရှိတယ်အဲ့ဒါပဲထူးတယ်အဲ့ဒါအခုဒီမှာသံမုတ်ကြီးမေးထားတာဟိုတင်းနေကာယနေပါလေသုံးသပ်ကလေးတွေမတူဘူးနော်မတူတာသူကသူတခြားပြီးခွဲထားတာတော့ပထမကဘာဘာကစလာတော့ဆိုတော့သာရိပုတ္တမြတ်ထေရအနုရဝိပဿနာရှုပုံမှာ

သိလျက်ဖြစ်ပြီးပြက်လေသည်သူသည်သူညာမြင်မရှိရမှဖြစ်လာကြအပြီးကွယ်ပြောင်းမြင်အဲငါးသက္ကာယအနေနဲ့ဒီလိုဘုရားဥပဒနာရှိဖို့အခုနောက်ကတခါဒီကျုပ်ဘုံကနိညွန်ပြအကောင်းလာပါပဲဒါကသူကအတိပ္ပယ်တစ်မျိုးသွားတာဆိုတာဒါနီးယူပြီးတော့အဲဒီကနီးယူပြီးတော့ဥပဒနာရှိဖို့ကိုသုဒ္ဓဝိပဿနာယာနိကပုံရဲ့ဥပဒနာရှိပုံနဲ့ပြရတာလေ၁၈ပိုက်၁၆ပိုက်ရအောင်ပေါ့လေ ကျုပ်လည်းအကျုပ်မီဒါဝိပဿနာကျုပ်ပုံကိုနီးယူပြီးတော့ပြရတယ်။ဒါကစင်္သာရိပုတ္တရာရဲ့ဝိပဿနာကျုပ်ပုံကိုဒီမှာဆက်ပြီးတော့လာကြတယ်ဆက်ခွန်အနေပြီးတော့ဒုဇာနိုင်က15ပါးပိုင်းခြားရှုပြီးမြင်ဒုတိယဇာန်ကျတော့16ပါးမရှိဘူးတပါးရော့ဝိတေဝိစာမတိပါသဗ္ဗတာပုရှင်တဲ့ဝိတေဝိစာကငကုလုံးရော့တာရော့တာကတော့ဒါပေမဲ့လို့သမ္မာရဆိုတဲ့တရားတစ်ခုကိုမြတ်စွာဘုရားထည့်တယ်

ခုကလာရှုပ်ပုဂ္ဂိုလ်ရဲ့ဒီလိုဇာနေလဲသူတို့အနှံ့တော့မှမနာမှုပဲနဲ့သူတို့ဟိုမယုံကြည်တရားမယုံကြည်တော့တာတွေရှိတယ်ကြာညဆိုပြလက်ထက်ကဒီဇာရတဲ့ပုဂ္ဂိုလ်ရဲ့ဒါတွေအကုန်လုံးဒီတိုင်းပဲသိနေတာလေကိုယ်တိုင်တွေ့နေတာလေပုဏ္ဏသာပရံဘိက္ခူသာရိပုတ္တောဝိတ္တဝိဇာရဏဥပကမ

ဝိဒဝိသရာကျင်းသွားပြီ။ဇံကြတဲ့ပုဂ္ဂိုလ်ရဲ့ပရမတော့ဝိဒဝိသရာနဲ့ဇံမဲ့အာယုံကိုဒီကြာစီတဲ့သဘောအာယုံကိုခန္ဓာသုံးခါနေတဲ့သဘောလေးပါနေတာ။နောက်တော့အဲ့ဒါလေးပြည့်မြင်လာတယ်။အာယုံကြမ်းနေရတာကြမ်းတယ်။ရလာတဲ့အာယုံတွေထပ်ထပ်ကနှလုံးသွင်းသုံးခါနေရတဲ့ na na ayo ayo eebana ad ဝိတဝိသရာကျင်းတဲ့သဘောပါပဲသူကဖြစ်နေဝိပဿနာကလည်းသမထဇာနဲ့ခတုတူတွေပဲသမဇာဒုတိယဇာတတိယဇာသရုပ်ဇာဖြစ်ပုံနဲ့တူပါပဲယောဂီပုဂ္ဂိုလ်တွေမှာကိုယ်တိုင်တွေ့ရတော့အဲအခုဒုတိယဇာကြတော့ဝိတဝိသရာကျင်းသွားပြီတဲ့ဝိတကဝိသရာနာဝိတဝိသရာတဲ့ဥပဒနာကျင်းရင်ကြောင့်ဣဇာတံ သမ္မာရဏံစေတောပိစေရတောဧကောရိဘာဝဧဇာတမိမိဒါနာ၌စေရတောစိတ်ကိုသမ္မာရဏံကြည်လင်စေရတောသာနံကံအဲဒီဇာကစိတ်ကြည်လင်တယ်တဲ့ပထမဇာလုံးကလည်းပဲကောင်းတယ်ပြရတယ်ဒါပေမဲ့ဒီဇာဝိတ္တဝိဇာကမပါတော့စိတ်ကြီးကကြည်လင်တယ်ကြည်လင်တဲ့ မိမိတဏ္ဍာကစိတ်ကိုကြည်လင်စေတတ်တယ်စိတ်ကြည်လင်တဲ့သဘောလေးပါဝင်လာတယ်ဧကောရိဘာဝံတခုရိဧကောရိဘာဝံတခုရိဖြစ်လျက်မြတ်သောဝါတခုရိသောပိုင်းခြားရှိတော်ဧကောတိဧကောရိဘာဝကို ဒါကဆယ်ရီဖွင့်ထားတာကတော့ကူကြီးဖြစ်တယ်မြတ်ပြီလို့ဒါဖွင့်ထားတာအနေတွေပဲမပေါ်လွင်လောက်ဒီကသဘောကြတာလည်းဧကောဒီကတော့ချက်ဧကောဒီကဒါလေးဧကောဒီဖြစ်လာတယ်လို့ဒီယူဆတာတကူဒီတော့အပိုင်းခြားရှိပြီတကူဒီတော့အပိုင်းခြားရှိစိတ်တည်ကြည်ပုံပိုင်းခြားပြည့်နေနောက်နဲ့တညီရဲပဲ ရှေ့စိတ်နောက်စိတ်ဥနောက်စိတ်ဥနောက်စိတ်ပြီးငင်းပုံမှာတကူရတဲ့ပိုင်းခြားရှိတယ်သမာဓိအဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲအဲဒီသမာဓိဖြစ်ပုံနဲ့သမာဓိအားကောင်းလာတဲ့အခါကျရင်နိုင်ဝဲလောက်ရှုမှတ်နေအဲပထမပိုင်းကရှုမှတ်လို့ကောင်းတာနဲ့နောက်ပိုင်းရှုမှတ်လို့ကောင်းတာနဲ့အလယ်ပိုင်းရှုမှတ်လို့ကောင်းတာနဲ့တညီရဲပဲလို့ ဒီတဲ့ဖြင့်ဧကောရိဘာဝတခုရီတော့ပိုင်းခြားရှိတယ်နှမျိုးသုံးမျိုးမကွဲဘူးအာရုံတွေတော့ကွဲနေတာပဲဟိုဟာပေါ်လိုက်ဒီဟာပေါ်လိုက်ပေါ်ရပေါ်ရလိုက်မှရတယ်စိတ်တည်ကြည်ငြိမ်တဲ့ပုံကတော့သူဟာတမျိုးတဲ့တမျိုးတဲ့တရားလည်းဖြစ်ပြီးတော့နေတယ်အဲဒီနဲ့ဟာပို့ပြီးတော့ပေါ်လွင်ကြရတယ်လို့ရတာသဘောကျအဲဒါတော့ဆရာတွေနဲ့ကတော့တခုရီဖြစ်နေရမြင်ရတော့တယ် အဲတခုဒီဖြစ်တဲ့ညတော့ဆိုတော့ဒီလိုဘာမှသိကြောကြတော့မရှိပါဘူးသူကတခုဒီဖြစ်တဲ့ညတော့ကြောကြတယ်မရှိဘူးအဲအပိုင်းခြားတခုတည်းပဲရှိတယ်ဒီကြီးပုံပိုင်းခြားမကွဲပြားဘူးရှင်းနေတော့လည်းတသားတည်းညီးနေတဲ့ဒါတော့ရှင်းအဲယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ရတာပဲရှင်းတယ်သူကသမာဓိသံသမာဓိကြောင့်ဖြစ်တော့ပထမဇာန်လုံးကတော့ နိဝရဏကင်းစိတ်လို့ဖြစ်တဲ့ပီတိဒုက္ခရှိတာအခုဒီကြတော့သမာဓိသာသမာဓိကြောင့်ဖြစ်သောပီတိဒုက္ခပီတိဒုက္ခရှိသောသမာဓိကြောင့်အဲစိတ်ကြည်ကြည်ငြိမ်သက်မှုသမာဓိအားကောင်းလာလို့တဲ့ပီတိဒုက္ခတွေအားကောင်းလာတယ်ပီတိတွေအကောင်းဆုံးပါပဲပီတိတွေအများဆုံးပဲဒီမှာဒုတိယသာမှာဒုတိယသာနာဒုတိယသာဥပဒမေသာ ရောက်၍ဝင်စားရဝရတိနေ၏အဲဒုတိယဇာဝင်စားဒုတိယဇာဆိုတာဘာလို့ဆိုလို့ရှိရင်ဝိတဝိသရမပါဘူးပီတိဒုက္ခဧကဂတာအဲပီတိနေတဲ့အာရမဝါညာမှုတကူတဲ့ကိုယ်ထဲမှာပြုစင်းနေတဲ့ဖြစ်မှုဒုက္ခသိချမ်းသာမှုဧကဂတာသုစိတ်ပြင်းမှုဒီသုံးခုပဲပါတယ်ဆိုင်က အဲဒီမှာသူပါလာတာသံပဒါရဆိုတဲ့သိကြည်လင်မှုလေးပါလာတယ်ပထမဇန်တုန်းကလည်းသရာတရားတော့ရှိတာပဲကြည်လင်မှုတော့မထင်ရှားဘူးတဲ့အခုဒီကြမှာကြည်လင်မှုတွေထင်ရှားလာတယ်သိကြည်တာသိကြည်ရကြည်လို့ယောဂီပုဂ္ဂိုလ်တွေမှာသိထူးကြည်တဲ့ကရှိတယ်ဆိုတော့လေအသာနာတော့တည်းမရှိတာဘူးနောက်ပိုင်းမှာရှိတယ်အဲသင်္ခါရုပ္ပကပိုင်းမှာရှိတယ် အရိယာမဂ္ဂညာနဲ့ဖြစ်ပြီးတဲ့နောက်ပိုင်းဆိုရင်အဲ့ဒီဘက်မှာစိတ်ကြီးနေတယ်ရှိရတယ်လို့ဆိုတာအဲစိတ်ကကြီးလို့သူကအမှားရပဲလေကွာသူကအဲ့ဒီမှာကြီးကြီးလင်းလင်းနဲ့အမှန်ကောင်းပြီးတော့ရှိအဲ့ဒီကြီးလင်းမှုတွေမှာပိုးလာတယ်သမ္မာရရေသဒုတိယဇာနေဓမ္မဝိတေအာဒုတိယဇာနေဓမ္မ

တခုသေးသောအာရုံဖြစ်လျက်သူစိတ်ကြည်ကြည်သာကတခုဇာယငါသုံးပါးမှာသံသာရတခုထည့်လေးပါးဖြစ်မှာပေါ့လေအဲဒီကလေးပါးနောက်ပါတွေကတော့အတူတူပါပဲအာသောဝေဒနာပညာစေရနာမနတိကာရောအာသောဝေဒနာပညာစေရနာစိတ်တံသာသပစ္စုံကတရား၅ခုအာသောဝေဒနာပညာစေရနာစိတ်၅ခု ပြီးတော့သံတော်အဒီမောခောဝိရိယံတတိဥပိ္ပခာမနတိကာရောအဲဒီက6ခုအားလုံးပေါင်းရင်နောက်ကဟာ7ခုရှိတာပေါ့ဘာသာပစ္စုပ္ပကတရားကဒီဌာနယူစိုက်လို့တရားက6ခုနဲ့ပေါင်းတော့6နဲ့9နဲ့7ခုဒီကသံဃာရအဲပီတိဒုက္ခ

ပိုင်းခြားကုန်သည်စဉ်တိုင်းညာဖြင့်ပိုင်းခြားကုန်သည်ဟောဒီဖြစ်ကုန်၏ဒီထိုသင်္ဃာပါသောတရားတော်သည်အတ္တတော်သာရိပုတ္တရာအားဝိဒါဝသင်္ချာသိရကုန်သည်ဖြစ်ပေသာလည်းဥပေသာနည်းဖြစ်ပေါ်ကုန်၏ဝိဒါဝသင်္ချာသိရကုန်သည်ဖြစ်ပေသာလည်းဥပါဒာနည်းဒီကုန်ဤဝိဒါဝမြတ်တရားကြီးပြကုန်သည်ပြည့်တာလဲအဘာရကသန်းဒီချုပ်ပြောခြင်းကိုရောက်ကြလေကုန်ဖြစ်ဒီပြည့်ဒီတိုင်းမှာပဲသိရတိုင်းနဲ့သူ အဲပထမဇာန်တော့16ပါးရှိတယ်ဒုတိယဇာန်တော့15ပါးအဲဒီ16ပါးထဲမှာဝိတဝိဇာရနှုတ်ဆိုတော့14ပါးရှိတော့သံသာရထည့်လိုက်တော့15ပါးဖြစ်လာတယ်ဒါပဲဒီကိုအပြောင်းလဲလေးရှိတယ်ရှုဝင်ကတော့ဒီတိုင်းမှာပဲအဲအာဟုတဝသံဘောတိဟုတ်တဝပတိဝင်းတိအာဟုတဝအစကမရှိကြကုန်ပဲသံဘောတိဖြစ်ပေါ်လာကြကုန်၏ဟုတ်တဝဖြစ် ဖြစ်ပေါ်ကြပြီးလည်းပတိဝန်းကြီးပြောက်ွယ်သွားကြလေကုန်၏ဒီသိပုံလည်းအတူတူပဲအဲနောက်ပိုင်းကလည်းပဲဝိရိယဝိရိယာရိကတိနာစေတသာဆိုင်အောင်အကုန်လုံးအတူတူပါပဲအဘောတင်အတူတူပဲကဒုဇာ၌က15ပါးပိုင်းခြားရှိပြီးမြင်အဲဒီ15ပါးရတရားကိုပေါ်လို့ဝိတ္တဝိစာမရှိပါဘူးတဲ့ဝိတ္တဝိစာရမရှိတော့ဟော16ပါးမှာ နှစ်ခုမရှိတော့14ပါးဖြစ်ပြီဘူးလားတော့သံသသာအပိုးရှင်သံသာရဘူဝပါလာတယ်15ပါးပဲဒါပါပဲ15ပါးသောတရားတွေဥပဒနာနိစ္စဒုက္ခအနတ္တရှုသွားတယ်တဲ့အတိုင်းဆိုရမယ်ဒုဇာနိုင်က15ပါးပိုင်းခြားရှုသည်ဖြင့် တဲ့ဝိစာမရှိရာသံတသာပူရှင်ဒုဇာ၌ကသင်္ဃာပါပိုင်းခြားရှုသည်မြင်ဝိတဲ့ဝိစာမရှိရာသံတသာပူရှင်အဲဒုတိယဇာမှာသင်္သာရိပုတ္တရာ သာဒုတိယဇံဝင်စားလိုက်15ပါးသောတရားတွေအသီးသီးပိုင်းခြားပြီးရှုတယ်အဲ15ပါးအရာဘယ်လိုတွေ့ရမလို့ဆိုတော့သူပါဠိတော်တိုင်းဆိုရင်ဖြည့်ကြီးကြီးရမှာအောင်းဝင်ကတို့ချုံးပြီးတော့ရေးထားတယ်ဝိတက်ဝိသရာဟို16ပါးလဲဝိတက်ဝိသရာနှုတ်လိုက်ဝိတက်ဝိသရာမရှိဘူးနော်14ပါးကျန်တော့ သံသာရဆိုတာတစ်ခုပိုးလာတယ်အဲ့ဒါထိုက်တော့15ပါးယုဇာနိုင်က15ပါးပိုင်းခြားရှုပြီးမြင်ဝိတဝိစာမရှိပါသံသာပိုးရှင်အဲ့ဒီမှာလည်းပဲတရားကိုယ်တွေကဝိတဝိစာကနှုတ်ပြီးတော့ဟော33ပါးတဲ့ဝိတဝိစာက32ပါးရှိစိတ်စိတ်ပါဆိုလို့ရှိရင်30နဲ့ 30နဲ့30နဲ့3ပါးရနှစ်ခုလုံးနဲ့30ရှိတာပေါ့အဲစိတ်ပါခဲ့တဲ့30တဲ့တပါးပဲရှိပါတယ်ဒါပေမဲ့ရှင်သာရိပုတ္တရာရှိတာလည်းမှ15ပါးတဲ့ဒါပါပဲနောက်တတိယဇာရောက်တတိယဇာနာပြီးကောင်းပါလေနောက်ဟောကြရည်အများကြီးရှိတယ်တတိယဇာနာဟောတယ်မှာတတိယဇာနာတည်းရှိညိုကြကောင်းတယ်

ဥပေကဘောစအမြင်များရှုနေလေဝရတိနေသတောစသတောသတောအမှားရလေသံသာနောအတိတရေဝေရတိနေအဲတတိယသာရောက်တဲ့အခါကျတော့ပီတိလည်းမပါဘူးတဲ့ဇံရတဲ့ပုဂ္ဂိုလ်ကပထမအစတော့သူရနေတဲ့ဇံကောင်းနေတာပါပဲ ဒါပေမဲ့နောက်ကြတော့ပြည့်တင်မြင်လာခုနဝိတဝိသရာပြည့်မြင်လို့ဝိတဝိသရာကျင်းအောင်ထပ်ပြီးတော့လေ့လာတော့ဝိတဝိသရာမပါဘူးပီတိဒုက္ခဧကဂရ၃ပါးပဲရှိတော့အဲဒီထဲမှာလည်းပဲပီတိကဝမ်းမြောက်နေတာကိုကြွတ်တတ်တာဖြစ်နေတယ်အစတော့ကောင်းတာဆိုတာနောက်တော့ဒီဥစ္စာမကောင်းဘူးဩဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေဥရိယပြညာတွေရောက်ရင်ပီတိတွေသိချင်းသိကောင်းတာတော့ အဲယောက်ျားသားမှာသိကောင်းတယ်ပီတိတွေဖြစ်တက်ကြွလို့တခါတည်းဝမ်းမြောက်နေကြတာပြောနေတော့သူကပြောနေတယ်ဒါပေမဲ့လို့နောက်ပိုင်းကျပြန်ဆင်ရင်အဲ့ဒါတွေကကလေးသဘောဖြစ်နေတယ်စိတ်ညူတဲ့သဘောဖြစ်နေတာအဲအဲပီတိမဖြစ်ဘဲနဲ့သိယုံသိယုံလေးပြီးနေတာမှသူကကောင်းတာပဲအဲဒီလိုပဲအခု ဇာနဲ့ပီတိပါနေတာကစိတ်နှုတဲ့သဘောဖြစ်နေတယ်တဲ့ဒီရင်ကမကောင်းဘူးပီတိမပါဘဲနဲ့ဝမ်းမြောက်ဝမ်းသာမှုမရှိဘဲနဲ့ဒုက္ခစိတ်ချမ်းသာမှုနဲ့ဧကဂရာစိတ်ကြီးနေလို့ရှိရင်ပိုကောင်းမယ်ဆိုပြီးတော့သဘောကျအဲသဘောကျတာနဲ့ထပ်ပြီးတော့လေးတာတဲ့အခါမှာတတိယဇံရောက်တယ်တဲ့တတိယဇံရောက်တော့

ယန္တံကျင်တတ္တယသနဲ့ပြည့်စုံသောပုဂ္ဂိုလ်ကိုဥပကကောအညီအမျှရှုနိုင်ပါပေသည်ခုရေ၎င်းတတိမာမတတိကောင်းပါပေသည်ခုရေ၎င်းသံသာတော်မှန်စွာပြီးပါပေသည်ခုရေ၎င်းအရိယာအရိယာသခင်အရှင်မြတ်တို့သည်အသိခံသည်ရှင်မွန်ကြောကြရလေကုန်၏အဲဒီတတ္တယသရောက်နေတဲ့ပုဂ္ဂိုလ်

dị egara eeda ao r a aab အာမနုသီလူတို့၏ပြောမွေမှုမမီနိုင်သောရတိပြောမွေခြင်းသည်ဟောသည့်ဖြစ်လေ၏ဒီလောကပြောမွေခြင်းဘာနဲ့မှနိုင်ခြင်းလို့မရဘူးအကောင်းဆုံးပဲဒီပီတိဟာလည်းဝမ်းမြောက်မှုပါအဲဒီတော့အခုယောဂီပုဂ္ဂိုလ်တွေဇာမောဝင်မဲ့ဇာနယ်လားလို့ပီတိတွေတွေ့ရတယ်ဒုက္ခတွေလည်းတွေ့ရတယ်ဟိုပထမရှုခါကစပိုင်းကြီးကဆိုရင်မတိုင်းမတိုင်းမှားရတဲ့အာယုန်တွေ ပေါ်အောင်လို့ကြောင်းညဆက်ရတယ်မှတ်စရာတွေအများအားကြောင်းညဆက်ပြီးတော့အဲရှုနေရတယ်တော့ဝိတ္တမှတ်စရာရှုစရာအာယုန်ကိုကြားတဲ့သဘောပါရလာတဲ့အာယုန်လေးတွေလည်းပဲမပြောက်ပြအောင်လို့မှတ်နေကြအာယုန်လေးတွေထားတယ်အဲဒီသာဂရကသုံးနာနေတဲ့သဘောလည်းပါတယ်ဝိတ္တဝိသရာပါတယ်အဲတော့မှတ်ကောင်းနေတဲ့ခါကလာပီတိတွေဖြစ်တယ်သမထနာညာစပိုင်းနေမှာအဲဒီမှာသင်ကြား မသနာညာစားပိုင်းသမသနာညာပိုင်းဆိုရတယ်စားပိုင်းမဟုတ်သမသနာညာပိုင်းကြီးမှာပေါ်တယ်ဒုက္ခချမ်းသာလည်းထိုက်ပြလို့ဆိုတာပါတာပဲအဲဒီမှာစိတ်ငြိမ်သက်တည်ကြီးနေတဲ့သဘောဧကဂတာလည်းပါတာပဲနိုင်ငံ၅ပါးပြည့်စုံနေတဲ့သဘောရှိပါတယ်ဒီမှာဥပဒနာကလည်းနိုင်ငံ၅ပါးနဲ့သတိစိတ်တွေလည်းနိုင်ငံ၅ပါးရှိနေတာပဲဘုမတန်လို့လားသတိစိတ်တွေလည်းဒီလို၅ပါးရှိတယ်

အဲဒါဥရိယပြညာမှာအနုသားပြီးတော့ဖြစ်တယ်။နောက်အဲဒီကနေပြီးတော့ကမ္မနာဆရာတွေညွှန်ကြားချက်တွေယောဂီပုဂ္ဂိုလ်တွေဆက်ပြီးတော့ရှုပေါ်လာတဲ့ပီတိတွေပေါ်လာဝမ်းသာတဲ့ရှုဝမ်းသာတဲ့ရှုရှုမှပြီးတော့ပယ်လိုက်တော့ပီတိတွေပြောက်ပြီးတော့ဒုက္ခနဲ့ကြဲကြတာတွေကြားနေဥရိယပြညာအရင်ပိုင်းတော့လင်္ကာညာပိုင်းတော့အဲဒီမှာထကြတာပေါ့ဒုက္ခမှတ်လို့လည်းကောင်းနေချမ်းသာနေတာပဲအဲပီတိရဆိုတာဝိရတာ ဥပ္ပကောဇဝေရတိသဒောဇသဗ္ဗဇာနောယန္တာအရိယာအစေခဏိဥပ္ပကောတတိမဒုက္ခဝိဟာရီတိအဲဒုက္ခဇာကာယနာပိတံဝေရတိတပါလေဒုက္ခဇာစိတ်ချမ်းသာမှုကိုရိကာယေနရူနာမကာယဖြင့်ဝါရူပကာနာမကာယဖြင့်အာပဋိတဝေရတိခံစား၏တဲ့လက်ရည်ဇယောတဲ့ပုဂ္ဂိုလ်ကချမ်းသာတယ်ခံစားတယ်ချမ်းသာနေတယ် ယ်လိုချမ်းသာတော့လို့ကာယေနအဲနာမကာယဖြင့်ခံစားတယ်ဇံဝင်စားတဲ့ခိုက်တာမှာတော့နာမကာယနဲ့လည်းချမ်းသာတယ်ဇံငါထတဲ့ခါလည်းပဲအဲ့ဒီချမ်းသာတွေကမပြေတော့ရူပကာယနဲ့လည်းခံစားမှုဖြစ်နေပါသေးရဲ့ဆိုပြီးတရားတွေရောက်ွင့်တယ်အဲဒါရူပကာယနာမကာယဖြင့်အဲ့ဒီချမ်းသာခံစားတယ်အဲ့ဒီချမ်းသာချမ်းသာတယ်မှာအကောင်းဆုံးနဲ့လောကကြီးရာနဲ့စပ်ပြီးဖြစ်တဲ့ချမ်းသာတွေရှိပါရဲ့ ဒါလေးတွေကအတူတူလေးတွေကိုသံသာနဲ့ဆင်းရဲတွေကတွဲနေသံသာရဲ့ဆိုရယ်သိချမ်းသာနေတော့သိညစ်ကြတခုပေါ်လာရင်ချက်ချင်းပဲသိညစ်တာပဲအဲအခုချမ်းသာကတော့သတ္တမထိတခါလည်းချမ်းသာတယ်ဇန်ချမ်းသာတယ်အဲစိစိနောက်စိဇာနေဆက်ပြီးတော့သွားတာကို9မိနစ်လည်းဒီတဲ့10မိနစ်လည်းဒီတဲ့ပြန်သွားတယ်ဝိပဿနာယောဂီမှလည်းပဲ အဲဒီဥရိယပြညာရင်ပိုင်းတို့ငင်္ဂညာပိုင်းတို့မှာကောင်းနေတဲ့ခါတွေမှာအဲဒီချမ်းသာတွေရှိတယ်ချမ်းသာနေတာပဲကောင်းပါတယ်လို့စိတ်ကျစိတ်ချမ်းသာလာတယ်ဝမ်းမြောက်တက်ကြွတဲ့ပီတိမပါဘူးချမ်းသာတက်တက်ကလေးနဲ့အဲဒါဖြစ်နေအဲဒါအဲဒီခါကာလမှာချမ်းသာဆိုတော့အများသောပုဂ္ဂိုလ်တွေကမြင့်တဲ့သာရတာပဲ ဒါပေမဲ့တတ္တိဇံရောက်နေတဲ့ပုဂ္ဂိုလ်အဲဒီချမ်းသာလေးကိုမြစ်သက်ပါရတန်းညီခြင်းမရှိဘူးလေးလူရှိပြီးတော့နေနိုင်တယ်တဲ့တတိတံစဉ်နဲ့သင်ញင်ပြီးတော့လည်းနေနိုင်တယ်တဲ့ဒါကြောင့်ယန္တံကျင်တတ္တိဇံနဲ့ပြည့်စုံသောပုဂ္ဂိုလ်ကိုအရိယာအရိယာတကယ်ရှင်များတို့အာစိတ်ကံဒီချီးကျူးပြောကြကြလေကုန်၏အဲ့ဒီပုဂ္ဂိုလ်ပြောတယ်ချီးကျူးကြတယ်ဘယ်နဲ့ချီးကျူးတော့ဥပဒေကတော့လေးလူရှိနေနိုင်ပါပဲဒီ

အဲဒီဒေသနာလေးအာရုံပြုရတာနဲ့ပေါ့အမှန်တရားကြီးညိုစေကောင်းပါပဲမြတ်စွာဘုရားတရားတော်တကယ်လို့တကယ်ဖြစ်တဲ့တရားတကယ်တွေ့တဲ့တရားကိုတယောက်တည်းတွေ့တာမဟုတ်ဘူးဒီတတိဇံရောက်တယ်ဆိုတာကိုတယောက်တည်းတွေ့တာမဟုတ်သေးရင်ပုဂ္ဂိုလ်တွေလည်းရောက်နေတာသာသနာ့ကျွမ်းတာမဟုတ်သာသနာ့ဘာလည်းရောက်နေတာအဲဒီဇံတတိဇံရောက်နေတဲ့ခါကာလမှာပီတိမပါဘဲနဲ့ဒုက္ခတွေအမှန်ကောင်းနေတာနဲ့ဘာယာနှစ်သက်မှုဝင်မလာအောင် အမတ်တတိလည်းရှိတယ်ဆင်ញင်မှုလည်းရှိပြီးတော့လက်လီရှုပြီးတော့နေနိုင်တယ်တဲ့ညီမျှရှုပြီးတော့နေနိုင်တယ်အဲ့ဒါကိုအရိယာအရှင်မြတ်တွေကရှိကျူးရရိယာဆင်မြတ်တွေဆိုရှားမဟုတ်ပါဘူးအဲ့ဒီဇာရတဲ့ပုဂ္ဂိုလ်တွေကကိုယ်လည်းဒီဇာရသူများလည်းဒီဇာရဩဒီဇာတယ်ကောင်းတဲ့ဇာပဲအဲချမ်းသာမှလည်းအကောင်းဆုံးချမ်းသာတွေနဲ့တွေ့နေတာပဲအကောင်းဆုံးချမ်းသာတွေကိုမตายရပဲမတတ်မဲ့ဖယ်မတွေ့တာပဲနဲ့အညီအမျှရှုပြီးတော့နေနိုင်ပါရဲ့ ကိုနေနိုင်တယ်လို့သူများလည်းနေနိုင်ပါသေးတယ်လို့ဒီလိုချီးကျူးတာကိုသူကသမထကြီးညိုစေကောင်းတယ်အဲဒါဇာတိပါတွေလုံးလုံးမရဘူးတဲ့ပုဂ္ဂိုလ်မသိတဲ့ပုဂ္ဂိုလ်တွေကတောင်မျိုးမျိုးပြောပြီးပြောရတာသူကဒီဟာတွေကတကယ်လို့တကယ်ဖြစ်တဲ့ဥစ္စာတွေအဲတဝူတဲ့ဖြစ်တာမဟုတ်မြတ်စွာဘုရားဟောတာတဲ့အဲဒီဇံငါးနေမှာတတိယဇံငါးဒီလိုကြီးရဲ့ပဲအကုန်လုံးဟောတယ်အကုန်လုံးဒီလိုကြီးရဲ့ပဲတွေ့ကြတာပဲယခုအာထုတ်တဲ့အခါမှလည်းဇာမဟုတ်တော့လည်းပဲဝိပဿနာအာထုတ်ပဲ

တတ္တယသံဥပသံပိဇာဝင်ရောက်ရဥရတိနေလေသနာယုတ်ပြအဲဒီလိုချီးကျူးရတဲ့သံရောက်နေပြီတဲ့ရေသတတ္တိဇာနေဓမ္မတတ္တိဇာမဟုတ်ဝင်တဲ့တရားတွေသူခင်စသူခင်စဥပေက္ခသူခင်စတတိစသံပင်ဉ္စစိတ်တိကကတာစာအဲဆိုင်က ပေါ်ပြတဲ့နေရာမှာဝိတက်ဝိสารပီတိသုံးခုမပါဘူးဒုက္ခနဲ့ဧကဂရနှစ်ခုပဲအဲနှစ်ခုမှဘာတို့လာလဲဆိုတော့တတိနဲ့တံပဇင်ကနှစ်ခုထထည့်တာဒီကံတတိတံပဇင်နှစ်ခုထထည့်တာပဲအဲ့ဒါကိုဒီဆောင်းမှုပဲရေးထားတယ်သဇာနိုင်လဲ15ပဲပြင်းရဲ့သူပြင်းရဲ့တတိယဇာလည်းပဲသင်္သာရိပုတ္တရာဝင်စားပြီးတော့ရှုတော့15ပါးပါပဲ15ပါးပဲဟိုက15ပါးဒီက15ပါးပဲ ီတိလဲကွာသွားပြီတဲ့ဝိတက်ဝိစာရလည်းမဟုတ်ဘူးပီတိရောကွာသွားပြီဝိတက်မပါဝိစာရမပါပီတိလည်းမပါသုံးခုရော့သွားတော့အစ16ပါးရှိတာသုံးခုတော့ရော့သွားလို့ရှိရင်ဖြင့်73ပါးရှိရမယ်ဒါပဲမဲ့လို့အပူကတင်ပါဘာတွေဝင်လာဆိုအပူမှနှစ်ပြားတတိသာမစဉ်တတိနဲ့သာမစဉ်နဲ့နှစ်ခုဒီတိုးထားတယ်ဒါမှမဟုတ်15ပါးဖြစ်လာတယ်ဝိပဿနာရှိရတယ်ပြ15ပါးဖြစ်

ဝေရမတို့15ပါးသောတရားတော်အာသာတို့ရှင်သာရိပုတ္တရာတွေဝေရမတို့တတ္တိဇာနဲ့ပါဝင်သော15ပါးသောတရားတော်ကိုအာသာတို့ရှင်သာရိပုတ္တရာသည်အနုဘရဝဟောနေကြပုတ်စင်တိုင်းဉာဏ်ဖြင့်ပိုင်ကြရဲ့သိရကောင်းသည်ဟောတိဖြစ်ကောင်း၏အဲဒီစင်တိုင်းပဲတဲ့ဒုက္ခဖြစ်တာကိုလည်းသိရဲ့ဒုက္ခဖြစ်ပြီးကြောက်သွားတာလည်းသိရဲ့တတိဖြစ်ပြီးကြောက်သွားတယ်သံသင်ဖြစ်ပြီးကြောက်သွားတာလည်းသိရဲ့ ဧကဂရာဖြစ်ပြီးကြောက်သွားတဲ့ဖတ်တာဝေဒနာပညာစေတနာစိတ်ဖြစ်ပြီးကြောက်သွားပြီးရဲ့အဲပြီးတော့သန္တာဒီမောကဝိရိယတတိဥပေက္ခမနတိကာရဒီတရားလည်းဖြစ်ပြီးကြောက်သွားပြီးရဲ့ဖြစ်ပြီးကြောက်သွားတော့အစမရှိသေးဘဲနဲ့ဒီတရားတွေအသစ်ဖြစ်ပေါ်လာတာပဲအသစ်ဖြစ်ပေါ်ပြီးသူကြောက်သွားတာတွေမမြဲတဲ့တရားတွေပဲအဲ့ဒီလိုလည်းပြီးရဲ့တဲ့ဒီမှာ

စသာနိုင်တယ်တဲ့ငါပဲအဲပြင်းရဲ့သုတိမြင်ပီတိလဲကွာအပေါ်မှာမပြတတိတံစဉ်ပီတိလဲကွာအပေါ်မှာမပြတတိတံစဉ်

အခုဒီဇာမအရေးကြီးတယ်တဲ့ဒုက္ခကသိကောင်းတယ်ဟိုမှာတော့ဝိတ္တဥစ္စာတော့နဲ့ရောနေလို့နောက်ပီတိနဲ့ရောနေလို့အဲဒုက္ခချမ်းသာချမ်းသာဆိုတော့လူတွေသိကြတာပဲသတ္တဝါတွေအမှန်ကြိုက်တာချမ်းသာကိုအဲဒီတော့ဒီတတ္တိဇာချမ်းသာအကောင်းဆုံးတဲ့လောကချမ်းသာတွေဘာလဲမှသိစားလို့မရဘူးဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေဝိပဿနာချမ်းသာတွေတွေ့နေတာအမှန်ကောင်းတဲ့ဥစ္စာတွေအဲဒီချမ်းသာကို မြတ်တဲ့သာယာမှုတဏှာမွေအောင်တတိတံစဉ်လေးကထိန်းထားတယ်ဒီတတိတံစဉ်ဒီမှာသင်ရှားလာတယ်လို့တတိတံစဉ်ကြားသင်ရှားလာပါဒီမှာတရားကိုဖြစ်နေထည့်ပြီးတော့ဝိပဿနာရှုရတယ်အဲဒါသုံးပါးလေးညတတိတံရောက်တော့ပြီးသွားနောက်သရုပ်ဇာ15ပါးအဲဒီမှာတရားတွေပြောကြတယ်ပြောတယ်လို့တော့မဟုတ်ဘူးဒုက္ခဉာဏ်ဥပိ္ပခာတဲ့လဲစကားအနာဘောကတို့ ပฏิပါရိသုတ်ကြီးဆိုတာလည်းထည့်လိုက်15ပါးပဲဟောပါအဲဒါဒါသရုပ်ဇာပြန်ရှုဖို့နောက်အာယုဝဇာနဲ့ရှုဖို့နေပါသေးတယ်အာယုဝဇာနဲ့ကြတဲ့တရားကိုသိမမြင်ရဘူးသူကတော့နေဝပညာဇာကြတော့အသီးသီးမရှုနိုင်လို့လုံးရရှုရဖို့အဲကလာကလာပဒမန္တနာနည်းရှုရဖို့အခု

မိန့်ကြနေကြခုံက40လားဟင်ဘယ်မှာတော့ဆိုတိုင်းဆိုတိုင်းဆိုတိုင်းနေဘယ်ရောက်ပါရလားမပါဘူးလားကဲအဲ့ဒါလေးသူရည်စက်ချပြီးတော့ပြီးမှပဲမျှဝေပြီးတရားသိရမှာဟုတ်လားခုံက40သင်မှုရခုံက40ဟုတ်လားခုံက40ပြီးတော့ဘာပါလဲ မယူကြနဲ့တယ်ခုံက40ပြီးတော့ပါတော့ဟမ်ဆရာကစိတ်အင်းဒါစိတ်ဒါပဲလားသဘောက7ခုဟမ်10ခုသဘောက10ခုအဲဟိုပြည့်ပြည့်တင်စရာခုံလေးက40သဘောက10ခုပြီးတော့ဆရာကအစိတ်ဒါပဲမလား အဲဒါဆိုလို့ချင်းရပါတယ်ကဲကဲဒါလေးသူယုတ်ပြီးစီရကြမယ်ရှင်ဖရာယောဂီပေါင်းဖြစ်သောတည်တော်တို့သည်အောက်ကမ္မထာညောင်းတို့၌သို့ဆောင်ရာအတွက်ခုံငယ်40တို့ကို၎င်းသပွဲကို သေကုတို့ကို၎င်းဆရာ25ချက်တို့ကို၎င်းရိုသေစွာလူရန်ပါကုန်၏ဒီကောင်းမှုသည်အာတော်တရား၄ပါးတို့၏ကိုယ်ရာကိုယ်ကြောင့်ဖြစ်သောမဉ္ဇဉ်ပူညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်း ကောင်းမှုကြောင့်ကျွန်တော်တို့သည်ဘေးရန်အန္တရာယ်ဝိသမျှတော်မှာခါခတ်တဲ့ကျင်းလို့ကြ၍အသက်ရှင်ခြင်းနာကင်းခြင်းကျမ်းမာခြင်းသံသာများခြင်းသရှိသောဒုလတောင်းတာသော လောကီလောကုတ္တရာကောင်းရိုးချမ်းသာမင်္ဂလာပေါင်းလို့နေသာခတိပြည့်စုံကြ၍သင်ရခသိန်းတို့ဤငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်းမြန်စွာရောက်ရပါလို၏ နေ့ယခုကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှုပေါင်း၏အဖို့ပါကတော့အမိယဖတော်အလကောဆရာသမားတော်အလကောဆွေမျိုးတော်အလကောဒီရ၌ရောက်ရှိနေသောဘုပရိသတ်နတ်ပရိသတ်ပေါင်းအလကော သေဥစွာသုသခြင်းညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသံဃာကြပါစေ နာကြပါစေ